ဣတိဝိစွာကံသာမိခြင်းဣဇာဓမ္ဝရမေတုကိုရင်းတဏ္ဍာ၌ဖြစ်သောသဘောတရားရ၌နိဣဇာဓမ္ဝရမေတုကိုရင်းတဏ္ဍာ၌ဖြစ်သောသစ္စာလေးပါးသဘောတရားရ၌နိကာမ ानु ပါတိသဘောတရားများဟုရှိသည်ပြေဟုရတိနေ၏ကိုယ်စိတ်ချမ်းသာတယ်ဒုက္ခဝရမေသူပြမသာရ၌ရှိသောသစ္စာလေးပါးသဘောတရားတို့၌လီ ချမ်းသာလည်းကာမ ानु ပါတိသဘောတရားများကိုရှုပြီးပြေဝရတိနေ၏စိတ်ထဲမှာသစ္စာတဗိဓါဝရမေတုစိတ်ထဲမှာကိုယ်ရင်းကိုယ်ဝပါဏ၌ရှိသောသစ္စာလေးပါးသဘောတရားတို့၌မူနည်းကာမ ानु ပါတိသဘောတရားများကိုရှုပြီးပြေဝရတိနေ၏ကုသိုလ်ရဲ့အကျိုးတွေမှာဆိုရင်ကုသိုလ်ရဲ့အကျိုးတွေသစ္စာလေးပါးတရားဟိုတနေ့တော်စီရတဲ့ငါပြောပြီးပါကြားတဲ့မှာလည်းမပါချဘူး သစ္စာလေးပါးတရားတွေကိုရင်းတဏ္ဍာမှာလည်းရှိ၊မြမတဏ္ဍာမှာလည်းရှိအဲဒီရှိတဲ့သစ္စာလေးပါးတရားတွေကိုပြုပြီးတော့နေတာသမာဓိပဒနာပဲဝိပဿနာယောဂီတွေပြုမှနေတာမာအားဖြင့်ဆိုရင်သံဃာတွေဖြစ်လာရင်ကုသိုလ်ရှင်ပုဂ္ဂိုလ်ဤတဏ္ဍာမှာဒုက္ခတော့တရားလုံးပဲရားတို့မကြခင်မဲ့ဒုက္ခကိုသစ္စာက၄ပါးလုံးတော့မကြည့်သေးဘူးသူကဒုက္ခတွေအများကြီးဒီနေ့ကလည်းပြောဒီနေ့ကလည်းပြောခဲ့ပါတယ် ဒုက္ခတော့တခါတည်းဖြစ်တယ်ဒုက္ခသစ္စာနဲ့သမုဒယသစ္စာဒီနှစ်ခုပဲရှိအဲသဘောကျနေတာသူကနိရောဓသစ္စာနဲ့မေဃသစ္စာဆိုတာကကောင်းတာဝင်လာတင်ကြားတယ်ဒါရီယပုရိသသနာမှာတော့ရှင်းတယ်ကြာလို့မလို့ပိန်မွေ့တယ်အရိယာသနာမှာတော့တကယ်စင်စစ်ရှိတာကတော့ဒုက္ခကနေပြီးတော့ဘာဖြစ်ပေါ်တဲ့အခိုက်အတန့်ဖြစ်သိခင်ကြားတဲ့မှာကမေဃသစ္စာကြောင်းကြောင်းနေတာအလဲအလဲလက်ကလေးဆိုတဲ့အခါ နိရောဓသစ္စာဆိုတာကတော့နေပြီးဒုက္ခပြောင်းဒီကဘုရင်တဏှာမှာရှိရလို့မဆိုနိုင်ဘူးဒါပေမဲ့လို့ဒီနိရောဓသစ္စာကလည်းပဲအဲဒီဥပ္ပဒါသစ္စာကဘုရင်တဏှာမှာရှိတဲ့ခန္ဓာ၅ပါးနဲ့ဆက်ဆက်ပြီးခန္ဓာ၅ပါးတုံငင်းပြီးတော့သွားတဲ့သဘောဟာနိရောဓသစ္စာခေါ်ရတာပဲနိဗ္ဗာန်ဆိုတာခန္ဓာ၅ပါးရဲ့အကြောင်းကျိုးဆက်ဆက်ပြီးဖြစ်နေတဲ့ညကာလပါလို့ ဝိရိယဝေဒနာအာပါတိပုကနေတယ်ဆိုတဲ့ဆန္ဒကိုမရနိုင်ဘူးအကြောင်းကျိုးဆက်စားပြီးဖြစ်နေတဲ့ခန္ဓာ၅ပါးတရားတွေဝိရိယဝေဒနာကိုမြည်သွားတဲ့အခါမှာသူတို့ကတော့အစဉ်သာဝရမြည်ပြီးတော့မြဲတာပင်မြည်ပြီးတော့ဝိရိယဥပ္ပခါသဝိရိယအဲ့တော့ကိုရင်တဏ္ဍာငါရှိတဲ့ခန္ဓာ၅ပါးကိုသဝေဒနာစိတ္တေသူတို့ကတော့ကိုယ်သုံညင်းညင်းသဘောပဲဖြစ်ပြီးတော့နေတဲ့အတွက်ကိုရင်တဏ္ဍာမှာရှိတဲ့ဘောပါလေ မတမေဝနစရာကွဲပြားသည်ယိသမနေကိဝိရိယဝရဏဇာမမတိကလေးဝေခာနစရာကွဲပြားသည်သလာမြလောက်တော့ခန္ဓာကိုယ်ရဲ့မှာပညာလည်းရှိတယ်စိတ်လည်းရှိတယ်ကိုယ်ရဲ့အဲပညာစိတ်ကိုဆိုတော့ဖြင့်သိဉာဏ်တရားတွေကိုဆိုတော့ ပြီးရတဲ့နံတရားတွေလည်းရှိရဲ့အဲ့ဒီရှိတဲ့ဒီဒလာများလောက်ရှိတဲ့ဒီမှာဒီနေရဗျာမမဒီဒလာများလောက်ရှိတဲ့ကလေးဝေတွေဒီကောင်ထဲမှာကိုကောင်ထဲမှာပဲလောကင်းစာလောကဆိုတဲ့တရားလည်းပဲကျင့်ရပေးမိငါပြညတ်တယ်တဲ့မြတ်စွာဘုရားလောကဆိုတဲ့တရားလောကဆိုတာဒုက္ခသစ္စာတရားပဲပြတ်တတ်တဲ့အတွက်ကြောင့်ဒီသာနေနာ ခဏမဲ့ဆဲဥပတိပင်အားဖြင့်အဲဒီပင်ခဏပင်ခဏအားဖြင့်ပြည့်နေလို့ဒီလိုလည်းပဲပြတ်တတ်တဲ့သဘောရှိတယ်နောက်ဆုံးကြလို့ရှိရင်မရဏဆိုတဲ့အပြည့်ကြီးပြတ်တာလည်းရှိတယ်ပြည့်ကလေးပြည့်ကြီးမျိုးပြတ်တာလည်းယုတ်တရားနာတရားတွေဒုက္ခသစ္စာတရားတွေကို လောကလို့ခေါ်တာအဲဒီလောကခေါ်တဲ့ဒုက္ခသစ္စာတရားလည်းပဲဒီကိုယ်ထဲမှာပဲဒီကိုယ်ထဲရှိနေ လောကသမုဒိယခေါ်တဲ့သမုဒိယသစ္စာလည်းဒီကိုယ်ထဲမှာပဲပြညာတယ်။ဒါကတော့ရှင်းနေပါလေဒီကိုယ်ထဲရှိနေတာ။လောကနိရောဓခေါ်တဲ့နိရောဓသစ္စာတရားအဲဒုက္ခသစ္စာတရားတွေချုပ်ငင်းသွားတဲ့နိရောဓနိဗ္ဗာန်တရားဒီကိုယ်ထဲမှာပဲပြညာတယ်အဲ့ဒါတွေကသူကဒီကိုယ်ထဲမှာနိဗ္ဗာန်ဘယ်နာရှိကိုယ်ကောင်းတဲ့ကရှိနေသလား၊ဘိုက်တဲ့ကရှိနေသလားဒီလိုစဉ်းစားကြရရှိနေတာ။သတ္တရဇံပါဘယ်ထဲမှာမှရှိရတော့မဟုတ်ဘူး။ ဘုရုဇင်သာနာမှာဆိုဒီနိဗ္ဗာန်နဲ့ကဘာမှကိုမဆိုင်ဘူးအလူကြီးရတယ်တို့ကလည်းအရိယာကြတော့ဆိုင်တာသာလင်ဇမအရိယာပုဂ္ဂိုလ်တွေမေဃသစ္စာဖြစ်လိုက်တာနဲ့ငါသတ္တရဇံပါမေဃသစ္စာချင်းဆယ်အပ်တဲ့ကိလေသာတွေကိုပယ်သွားတော့ဘုဇင်ကကိလေသာမရှိတော့သံလေးအကျုံးပြင်းတယ်လို့ခုနဘဝလည်းပုံလွန်ပြီးတော့ဘဝအသစ်ဖြစ်မဲ့ယုံနာခန္ဓာတွေက သောတာပတိမဲ့တို့ရောက်သည့်အချိန်ကစပြီးတော့သူငင်းပြီးတော့သွားတယ်အဲဒီသူငင်းသွားတဲ့ကျင်ဒီခုနကခုနဘဝတဲ့ပုံလုံးကြီးဖြစ်မယ်ဆင်းရဲတွေငြိမ့်သွားတဲ့ဘဝသာလင်ကသာလင်ကုသသာလင်ကဥပဒ္ဒါကပုဂ္ဂိုလ်ကြီးကတက္ကုမှာကကြီးကြီးသွားတာလေဒါကသူအစ္ဆတအမြဲတမ်းရှိတယ်လို့ပြောရတယ်တကယ်တော့လေကိုရင်းရှိတာတော့မဟုတ်ဘူး သုတနာမှာမကြံမစဲဖြစ်နေတဲ့ညုဏခန္ဓာတွေအစဉ်မပြတ်ဖြစ်နေတယ်။အဲဒီအစဉ်ပြတ်ဖြစ်နေတာတွေခုနဘောကကြော်လွန်တဲ့ခါကျတော့မင်းတော့မှာပဲ။အဲတော့တရားကဆိုလို့ရှိရင်ဓမ္မဥရာရုပိဋ္ဌာဆိုတာကတော့နဘောဝမေတ္တာဘောဝရဲ့ကြော်လွန်ပြီးတရားဖြစ်နေတယ်။နာဂာဆိုတော့ကိုတဘောဝရဲ့သာယူဘဘောဝဖြစ်ပြီးအာယူဘဘောဝဖြစ်တဲ့ဘောဝဆိုတော့လေသေးတွေအချင်းတော့ဘုဇင်တို့တော်ဝါသာမှာတက်ပြင်းမယ်ဆိုလို့ရှိရင်၅ဘောဝတော့ဒီမှာနေနိုင်ပါလေ။ဥပ္ပခာသံဝေ အာယုဘဘုံတက်ခွင့်မယ်ဆိုလို့ရှိရင်၄ဘဝနေနိုင်ပါတယ်တတ္တရတတ္တမေဒါနဲ့လို့သူတဘဝပဲဆိုရတယ်စေတိထဲမှာဥပိ္ပခစေအဲတဘဝတဲ့ပုံလုံးပြီးတော့ပြင်းတယ်ဒီနာခန္ဓာတွေငြိမ့်သွားတယ်အဲဒါនិရောဓတွေအရဟတမေရောက်တဲ့အချိန်ကသာရကြတော့ရတယ်သူနဲ့ရှင်တွဲဖြစ်တဲ့တရားတွေကိုသူရိကတော့ဘဝအသိကိုမပြည့်မယုံမဆုံးကြီးသေးတာသင်္ခါသိနေတယ်ဒါနဲ့လည်းစေတိအားကောင်းလို့ရှိရင် အဲ့ဒီညင်းတာကဘယ်မှာညင်းတာလဲဆိုသူအစမပြတ်ဖြစ်ပေါ်လာတဲ့ယုံနာခန္ဓာအပြင်မှာညင်းတာပဲညမကြောက်ချိုးမကြောက်ကိလေသာမကင်းသေးခင်ကဘဝတိုင်းဘဝတိုင်းတဘဝပြီးတဘဝတဘဝပြီးတော့ဆက်ကဆက်ကဖြစ်ဇာနုပိ္ပခာရယ်ဇာနာဥပိ္ပခာအဲ့ဒီမဲ့အရိယာမဲ့တွေမျက်မှောက်ပြီးတဲ့အခါကာလကျတော့ဇာနုပိ္ပခာဒီယုံနာစင်တွေဆက်ပြီးတော့ကြည့်ရတယ်သူမြင်ဆိုတာဒါတော့ယုံနာစင်တွေဇာတော့ဖြစ်နေလို့ဒီရပဲဒီဇာတာကိုယ်ရဲ့နာနာရှိတယ်လို့ခေါ်ရပါတယ် ဒါကလာဥဒေသတ္တမေဇတာစိတ်သိပါလားအဲ့ဒါအရိယပုဂ္ဂိုလ်တွေသာနာမှာအဲဒါပါမေဃဒုက္ခဆိုတာလည်းပဲဒါသရုပ်တွေကဒုက္ခနိရောဓဂါမိနိဒါလို့ခေါ်တယ်မေဃဒုက္ခဆိုတာလည်းပဲပါဠိလိုဥပေက္ခဆိုပြီးသီတာသူထုတ်သလားများလို့တော့ခန္ဓာကိုယ်ရဲ့ပြညာတဲ့တဲ့ဒါကလည်းပဲအရိယပုဂ္ဂိုလ်သာနာမှာပဲအဲ့ဒါ၆ခုကတော့ဒီလောကုတ္တမေဃဒုက္ခကတော့ပြည့်စုံပါတယ်တရားဒီကိုတကူတည်းပါပဲသတ္တရာစိတ္တိတကူတည်းပဲဘုရုဇဉ်ပုဂ္ဂိုလ်သာနာမှာဆိုလို့ရှိရင်တော့ ဒုက္ခနဲ့သမုဒိယဒီနှစ်ခုပဲရှိတယ်တစ်ခုကသရဏမေကဖြစ်ပြီးတော့မရှိသေးဘူးဒါပေမဲ့လို့သရဏမေသရဏတစ်ခုတည်းနဲ့သူကသရေငါနိရောဓနဲ့လောကီမေကသစ္စာတွေဒါတွေကတော့ရပါတယ်ဒါတော့ဇမပြောသလင်ဇမဝိဟာရအဲသလင်ဇမအဲဒါကြောင့်မုဇ္ဇာအပြင်ရတဲ့ဒုက္ခနဲ့သမုဒိယသစ္စာသံပါရီအဲပြိရအပြင်ရပြီးတော့နေတဲ့နိရောဓမေကသစ္စာတွေအဲဒီသစ္စာ၄ပါးကို မိမိတဏ္ဍာမှာရှုနေတဲ့ဥစ္စာအာရမနုပဒနာပဲသစ္စာတံဝါဒမေတုမိမိကိုယ်ရင်းတဏ္ဍာ၌ရှိရဲ့သစ္စာလေးပါးတရားတို့၌ဓမ္မနုပါတိသဘောတရားများဝိပဿနာနဲ့ဆိုင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်သတ္တဝါတရားချင်းမရှိဘူးပေါ့။ဒါခဏခဏလည်းဟောနေတာပါ။ဘာကြောက်ပါက ဖြစ်တိုင်းဖြစ်တိုင်းယုံနာနေမိမိခန္ဓာဖြစ်တိုင်းဖြစ်တိုင်းယုံနာနေရှိနေတာ။ဘောနာပင်နာသာ။ဘောနာလည်းဒုက္ခသစ္စာပဲ။ဘိနာလည်းဒုက္ခသစ္စာ။ဣဒဘိက္ခွေဘိက္ခုထိုင်နာတဲ့ဒုက္ခသစ္စာရူပတဲ့ဒုက္ခသစ္စာနေဝသူမနောဟောဒီနာတွေးတာကနာတဲ့ဒုက္ခသစ္စာသဘောဝိရတိသတော်သံသာဖြစ်ပြတဲ့ယုံနာတရားတွေဒုက္ခသစ္စာကြီးတယ်ပဲဟိုတနေ့ကလည်းပြောနေတာဖြစ်ပြတဲ့ညာသင်္ခါရဒုက္ခသစ္စာကြီးဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နဲ့အကြောင်းရှိလို့အသိဖြစ်ဉာဏ်တော်ဣဒဣဒသနာတော်ဒီအောင်လည်းမတားဘူး ပြစ်ပြီးတော့လည်းမပြအောင်လို့လည်းမဒါပြီးတယ်သိခါပြစ်သွားတာလေအခုရွတ်တော်လည်းအတန်လေးတွေဒါလေးတွေလည်းသူဒုက္ခသစ္စာတွေအလုံးမသားဒီနာဝတိမရွတ်တော်လိုက်တဲ့အတန်လေးတွေကိုကြားနေကြားတာလည်းဒုက္ခသစ္စာကြားပြီးတော့လည်းစဉ်းစားစဉ်းစားတာလည်းဒုက္ခသစ္စာဒီတဲ့သဘောကျတာရှိတယ်သဘောမကျတာရှိတယ်အဲ့ဒါတွေလည်းဒုက္ခသစ္စာတွေဒါကမြင့်တဲ့တာယာမှုလူညင်တောင်းတာမှုလေးရှိလာလို့ရှိရင်တော့ဥပ္ပခါပြရတာကတော့ရှု သမုဒယသစ္စာလို့ခေါ်တယ်သမုဒယသစ္စာတဲ့နှစ်သက်ပါရခင်မေတော်ရာမူရပြင်းတဲ့သမုဒယသစ္စာအစင်းမြင်ပြီးလို့ရှိရင်အဲ့တော့ပြည့်ပြည့်နေတဲ့တရားတွေဆိုတာများအကုန်လုံးဒုက္ခသစ္စာတရားတွေမြင်နိုင်ကြတိုင်းအဲရောမသာအစာရင်းကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေစုမပြီးတော့ပြင်နေဒုက္ခသစ္စာတရားတွေသဘောတရားတွေညာပဲဘာတွေဖြစ်နေလဲသူတို့ကအညီညာလေးရှိတယ်ဒါကနိတ္တတာမှုဖြစ်ပေါ်လာလို့ချင်းအဲ့ဒါကိုကျူးတော့သမှုရတဲ့သစ္စာ သဘောတရားနေရာပြန်သူရှုပါသေးတော့ဉာဏ်နဲ့လို့ရှုနိုင်တယ်လဲဆိုတော့ပြည့်စုံတဲ့ဆင်းရဲတရားတွေငြိမ်းတာကောင်းတယ်လို့စိတ်ညွတ်တဲ့အခါကလာတာရောရသစ္စာကိုမဆာပြီးသင်နေတာပေါ့သိနေပြီးတော့အဲဒါမျိုးရောရသစ္စာကိုရှုတယ်လို့ပဲခေါ်ရတယ်။ဒါလေးမှရပြီးတော့သိနေတယ်။မြင်လာလေးကအဲဒီ မြဲတာသိနေနဲ့နိဗ္ဗာန်ရောက်တာဟာကောင်းတယ်ဒီနိဗ္ဗာန်ဆရာတော်ရတာအများဆုံးမှရပါရောက်ခြင်းအကြောင်းဖြစ်တဲ့မေဃသစ္စာတရားတွေပွားများတယ်ကောင်းတယ်ဒီအောင်မေဃသစ္စာတရားတွေအသေးစိတ်ကစာရင်းပြောခဲ့ပါမန္တနာသစ္စာတကုတွေတွေကသာပြီးမေဃသစ္စာဒီကောင်းတာပင်သာရပင်သာတိသာရဒုတိတာရဝိပဿနာရှိကောင်းတဲ့သာတော့အထူးပြောကြမှာလို့ဘုရားပါဘာကောင်းတဲ့သာကြလို့ရှိရင် အဲ့ဒါတွေကကောင်းတယ်နောက်ဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုပြီးဖြစ်တဲ့အရိယာမေဃသစ္စာတော့သူကြောစရာမလိုဘူးကောင်းအဲ့ဒါတွေကောင်းတယ်လို့စိတ်ထဲမှာယုံပြီးသဘောကျတာအဲ့ဒါတွေလည်းဘယ်လိုဖြစ်နေလဲဆိုတော့မေဃသစ္စာကိုရှုတယ်လို့ဆိုတာအောင်ပါမိမိတဏ္ဍာမှာပင်သာလေးနဲ့မှားရဆိုင်သာလေးမှားရရှုလို့ရှိရင်ဒါသစ္စာတသစ္စာလေးပါးကြာရှိနေတာတဲ့မှန်တယ်ကြာတယ်ဒီတဏ္ဍာကရှိလို့သဘောကျတဲ့အခါဒုညတဏ္ဍာနေတဲ့ဒီလိုတရားတွေဒီလိုဖြစ်တဲ့တရားတွေပဲလို့ယူတာ လို့သဘောကျပြီးသင်္ကြန်လေးတွေသိရတော့ဗဟိတမှာရှိတာဘယ်မှာကောင်းတယ်လို့ချီးကျူးကြကြည့်မလဲသမုဒယဓမ္မ ानु ဘာတိဝါဓမ္မေသုဝေရတိဝေယဓမ္မ ानु ဘာတိဝါဓမ္မေသုဝေရတိသမုဒယဝေယဓမ္မ ानु ဘာတိဝါဓမ္မေသုဝေရတိဒီညာပြုံးလေးလိုက်တာအဲဒါဒီဓမ္မေသုသဘောတရားတော်၌ဓမ္မေသုသစ္စာလေးပါးသဘောတရားတော်၌သမုဒယဓမ္မ ानु ဘာတိဝါ သိမြင်တဲ့အခါသိခြင်းသဘောကိုအသိမြင်တဲ့အခါဒီဖြစ်ရလီဝိဟာရပြုမြေကြီးပါစေတဲ့ရှုတယ်ဆိုရှုရတယ်ဆိုတာဘာလဲဘတော်ကာမေတုသစ္စာလေးပါးသောတရားတို့၌ဝိဟာရမနုပါတိဝါသိခြင်းသဘောတရားကိုရှုသည်ဖြစ်ရလီဝိဟာရပြုမြေကြီးဖြစ်၍ဒီကြောက် ဒါမေသစ္စာလေးပါးသဘောတရားတို့၌သမှုရိယဝေယဓမ္မနုပါတိဝါဖြစ်ဖြစ်စေယုံနာဖြစ်ဖြစ်စေယုံသဘောတရားနှစ်ပါးကိုရှုသည်ဒီတိဝေရတိဖြစ်ဖြစ်ညာရှုမှာကမှန်စွာသိပါစေအဲသစ္စာလေးပါးတရားတွေသစ္စာလေးပါးတရားမှာဖြစ်ဖြစ်ဖြစ်ဖြစ်သိမဲ့ဖြစ်ရှုသည်လေးဒီဝါသာသစ္စာမှာတော့ကိုနောက်ပါမလိုက်ဘူး ပြင်းပြင်းချင်းမရဘူးပေါ့သူကပြင်းပြင်းချင်းမရဘူး။မှန်တယ်ပြီးရင်ဝမ်းသာမှုမလိုက်ပါဘူး။မေဃသစ္စာလည်းလောကုတ္တသစ္စာမဟုတ်သူလည်းပြင်းပြင်းချင်းမကျွရပါဘူး။ကျွတ်မှုလည်းနောက်ပါမလိုက်ဘူး။မသိလို့စိတ်ကျက်နေတာ။ဝိပဿနာကျွရတာကဒုက္ခသစ္စာနဲ့သမုဒယသစ္စာဒီမှာပါပဲရှိရတယ်။ဟိုတနေ့ကသင်္ကသင်ပြီးပြောပြီး။ဟုတ်လားဒီကပြီးဆိုလိုက်ဘယ်မှာဝတ်တာကြာမလဲဘယ်မှာသိတဲ့ကြာမလဲဝတ်သစ္စာနှစ်ပါးမှာဝတ်တာမဖဲသိပဿနာရှိရတယ်တဲ့ဝုကင်းတဲ့ နိရောဓသစ္စာမေဃသစ္စာနိဗ္ဗာန်တို့အရိယာမေတို့ဒါတွေကိုကြည့်ပြီးတော့ဝိပဿနာဉာဏ်မှာဖြစ်နိုင်ပါပဲဒီတော့ဒီမှာသစ္စာလေးပါးသဘောတရားတွေမှာသူချင်းပြချင်းရှိတယ်ဆိုတာဒုက္ခသစ္စာနဲ့သမုဒယသစ္စာပဲကြ။နိရောဓသစ္စာမေဃသစ္စာကမရနိုင်ဘူးလို့။အနာဂါအားထုတ်အနာဂါလည်းပဲသူထိုက်ပြရလို့လားပြည့်စုံနေတယ်သူလည်းပဲ။အဲဒီမှာလည်းပြင်းပြချင်းကလည်းပဲအကြောင်းအားဖြင့်ပြင်းပြချင်းရှိတာရှိတယ်။အဝိဇ္ဇာရှိလို့အနာရှိလို့အားထုတ်တော့မှတရားကပြည့်လာ။ ကံရှိတို့အာရရှိတို့နာယုရှိတို့သာသရှိတို့စသည်အကြောင်းလေးတွေအဲဒီအကြောင်းနဲ့ရှိတာလေးသင်္ကြန်ပြီးရှိတဲ့ဥစ္စာလေးသူစဉ်ဖြစ်ကအထုတ်လာတာဝိပဿနာယောဂီဖြစ်ကအဲအကြောင်းမဟုတ်ဘဲနဲ့စိတ်ဆိုင်ခဏအားဖြင့်ရှိတာကြည့်ရဲတဲ့အခုတရားလုံးကိုယ်တွေဒီတိုင်းမှတိုင်း တရားနဲ့ဝေးနေတဲ့စိတ်ကပြတာလေးတွေကိုရှုပြီးပြီးနားနဲ့စိတ်လိုက်ခဏနဲ့တွေ့အဲ့ဒါကလည်းဟိုဟာလေးတွေကတော့ဒီကံလောက်ပါကျောင်းနဲ့ဆင်းနေတာကျောင်းနဲ့အောင်တွေ့နေသိစိတ်ကိုယ်တိုင်လည်းမသိနိုင်ဘူးကျောင်းနဲ့ဆင်းနေတာကတော့ဟုတ်ရတရားမရဘူးကျောင်းနဲ့ဆင်းနေတာအဝိဇ္ဇာရှိလို့ဖြစ်ခဲ့တယ်ဆိုတာဒါရဲ့အချင်းဒီဘဝဖြစ်ခဲ့တဲ့ဝိဇ္ဇာတွေဒီဘဝဖြစ်တဲ့ကံတွေအဲ့ဒီအကြောင်းတွေကြောင့်ဒီဘဝမှာယုံနာနေဖြစ်လာတယ်ဆိုတာ တရားဒါကိုယ်တိုင်ညာနဲ့ဘယ်နဲ့မှမသိနိုင်ဘူးဒီဥစ္စာကတော့သိခံမှုတွေအခုလောလောဆယ်ကြည့်တာကတော့အခုဝိဇ္ဇာရှိတော့အားရကြတယ်အခုတောင်းတာမှုတဏှာလေးဖြစ်လာတာအဲ့ဒါလေးတွေတော့သိနိုင်တယ်မိတော့ဒီဒီတဏှာလေးတွေကြောင့်ဘုရားမှုကိစ္စလေးတွေမဖြစ်ပြန်ကြိုးစားအားထုတ်တာလေးတွေဒါလေးတွေတော့ဒါပေမဲ့လို့ဘဝယုံနာနေဒီဝိဇာရဏအစရှိတဲ့အကြောင်းတရားတွေကြောင့်ဘဝတွေယုံနာနေအသိဖြစ်လာတာဒိဋ္ဌိဒိဋ္ဌိဖြစ်လာတာလေးကတော့တိုက်ရိုက်တော့မသိနိုင်ဘူး။ဒါပေမဲ့လို့ဒီနေပြတ်မှန်းစပြီးတော့လောက်တာသိနိုင် အရေးကြီးတာကတော့သမှုရဝရကတော့တကယ်ဖြစ်ပြနေတဲ့တရားလေးသူပြီးမှအခုဖြစ်လိုက်အခုဖြစ်လိုက်ဒါလေးတွေပြီးမှအိဋ္ဌမမြဲဘူးဆိုတာပြီးမှကိုဒုက္ခဆင်းရဲတွေပဲဆိုတာပြီးမှအနတ္တပုဂ္ဂိုလ်တမှုတဲ့သဘောတရားဆိုဒီလိုမှပြီးမှအဲဒါကြောင့်ခန္ဓာအားဖြင့်ဖြစ်ပြနေတဲ့တရားလေးတွေပြီးပါလိုပါတယ်သမှုရိယသမာနုပါတိဖြစ်ခြင်းသဘောကိုရှိပါမယ်အဲဖောင်းနေပိန်နေထိုင်နေထိတယ်ကိုယ်တယ်စတယ်မြင်တယ်ကြားတယ်စသည်ဖြင့် ရှုတိုင်းရှုတိုင်းရှုရတဲ့တရားလေးတွေဟာဖြစ်ပေါ်ပြီးကြောက်တော့တာတွေ့ရဖြစ်ပေါ်လာတာလေးလည်းတွေ့တယ်ကြောက်တော့တာလေးလည်းတွေ့တယ်ဘယ်ကစတွေ့တော့ဆိုရင်ကုရိယရညာဘိုင်းကစပြီးတော့ရှင်းရှင်းလင်းလင်းတွေ့လာပါတယ်သမတနာညာဘိုင်းစီကလည်းပဲနည်းနည်းပါးပါးတော့တွေ့တယ်သိမရှင်းလင်းသေးဘူးဒါကတော့အစဉ်သာနာကြီးရဲ့ကုရိယရညာဘိုင်းရောက်ဒီကြောင်းလင်းပိဋိပါဒရီနဲ့ဝမ်းမြောက်ဝမ်းသာစရာတွေနဲ့တွေ့တာများတွေ့ပြီးတော့အဲဒီကအဲဒီခါမှလည်းပဲတွေ့တယ်အဲဒီကနောက်မှလို့ပူရှင်းတာပေါ့လေဒါမှတိုင်းမှတိုင်းဟာ ကောင်းတာလေးတွေလည်းအစဉ်စဉ်တစ်ခါတည်းဖောင်းလိုက်ကြောက်လိုက်ဖောင်းလိုက်ကြောက်လိုက်စပေါ်လာတာလေးလည်းရှိတယ်သုံးသွားတာလေးလည်းရှိတယ်စပေါ်လာတာလေးကဖြစ်ခြင်းသဘောတရားသုံးကြောက်တော့တာလေးကဖြစ်ခြင်းသဘောတရားဖြစ်တယ်ပြည့်တယ်ဖြစ်တယ်ဆိုတာမရှိသေးတာတခုပေါ်လာတာပြည့်တယ်ဆိုတာရှိပြီးသားလေးကြောက်သွားတာပဲညခါကာလမိခြင်းနဲ့ ဒီသစ္စာလေးနဲ့မိချစ်လိုက်တဲ့အခါမှာမိတော့ဒီခါစစ်ပေါ်လင်းသာမှောင်းနေလင်းမရှိသမတဝုတယောက်ကနေပြီးရုပ်ကနေမိချစ်ချစ်လိုက်လို့ရှင်ဖြင့်အဲဒီပုဂ္ဂိုလ်ကလည်းပြီးတာပါအဲဒီပုဂ္ဂိုလ်က မျက်စိဖွင့်တိုင်းပြုတ်ကနေဆိုတော့မျက်စိထဲမှာအယောင်လင်းနေတဲ့ခါအလင်းတွေပေါ်လာဘေးပဝန်းကျင်မှာအလင်းနေတဲ့ခါလည်းမြင်ရတွေ့ရတော့ကြတော့ဒီမိစ္ဆာလေးလောင်ပြီးတော့ကုံသွားတဲ့ခါပြန်ပြီးမှောင်ကြတာမရှိဘူးအလင်းတွေကြောက်ဒါနိဒာမင်းညာနဲ့ထိုးတာကတော့ပို့ပြီးတော့ရှင်းတယ်။ဒါနိဒာမင်းနဲ့ပြုတ်ကနေထိုးလိုက်ဆိုရင်တစ်ချက်လောက်နှိမ့်လိုက်လို့ရှင်းတယ်။ဇက်ကနေဆိုအလင်းလေးပေါ်ပြီးတော့ပြောက်။အဲကောင်းငင်ကလည်းသိလက်သားလည်းပြီးတိုင်း။ဇက်မရှိသေးတာလေးပြစ်ပေါ်လာပြီးပြောက်။ အဲ့ဒါလိုပဲကိုယ်တည်းကယုံနာနေဟာလည်းပဲဖောင်းတယ်လားလဲပြင်ကျသွားလိုက်ဖောင်းနေဖောင်းနေရတယ်ပဲတစ်ဆင့်နဲ့တစ်ဆင့်တစ်ဆင့်ကတစ်ဆင့်မရောက်ဘဲနဲ့ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်အဲ့ဒါကြီးအစဉ်စဉ်ဝေဒနာတိုင်းကလည်းတတိယအတွေ့အမြောက်ပဲနဲ့ပေါ်လာလဲကြောက်သွားလိုက်အဲစိတ်ကူးလေးတွေဖြစ်လို့ချင်းအဲ့ဒီစိတ်ကလေးတွေဟာစိတ်ဓာတ်လေးတွေမှလိုက်မရှိဘူးကိုယ်ကျင်နဲ့ဆန်းကျင်နဲ့ထိုင်ကျင်နဲ့သွားကျင်နဲ့လာကျင်နဲ့စသည်စိတ်ကလေးအသစ်ဖြစ်လာဖြစ်ပြီးရင်ကြောက်သွားတာ ညောင်းတာပူတာလည်းနာကျင်ကြဲခဲတာတွေအဲ့ဒါတွေလည်းပဲဖြစ်ပေါ်လာဖားလိုက်ရင်ပြောက်သွားတာဘယ်မှမြဲတည်နေတာမရှိဘူးဒုက္ခတာနဲ့သူဖြစ်ပေါ်ပြီးကြောက်သွားတာလေးတွေပြီးတွေ့တယ်အဲ့ဒါသမုဒိယဓမ္မနုပါတိဖြစ်ခြင်းသဘောကိုရှုသည်ဖြစ်၍သစ္စာလေးပါးတရားဖြစ်ခြင်းသဘောရှုအဲဘောင်းကောင်းတဲ့ပိန်နဲ့ထိုင်နေဖြစ်တဲ့စသည်ဖြင့်ဒုက္ခသစ္စာတရားတွေအဖြစ်အပျက်တွေရှုနေတာအဲ့ဒါလည်းပဲဓမ္မနုပါဒနာ ဓမ္မနုပဒနာဒါကနှစ်သက်လူကျင်တာလေးတွေဖြစ်ပေါ်လာလို့ရှိရင်လူကျင်လူကျင်လည်းမှတ်လိုက်တော့လူကျင်တာလေးအစမရှိသေးဘူးရုပ်နဲ့လူကျင်တာလေးပေါ်တယ်ရုပ်နဲ့မှတ်လိုက်ကြောက်တာမရှိဘူးအဲလူကျင်တဲ့တောင်းတာတဲ့နှစ်သက်တဲ့ตายရတဲ့သဘောကျတဲ့ပေါ့လေအဲ့ဒါလေးတွေကသမှုရသစ္စာလေးခင်မဲတို့တာဒါလေးတွေတခါတခါတည်းကြားတဲ့ဝင်ဖြစ်တယ်အဲဖြစ်တာလေးမှတ်လိုက်ရင်တို့ကြောက်တော့လောကရေးရတယ်နဲ့စပြီးတော့လူကျင်တောင်းတာတွေလည်းရှိတယ် တရားရည်ရနဲ့စပြီးတော့တရားလေးပဲမလို့ကောင်းနေနေတာကိုတရားတူးခြင်းနဲ့ကောင်းခြင်းနဲ့သို့မဟုတ်မိမိမှာဖြစ်ပေါ်လာတာလေးကိုသဘောကျတယ်သူတိကျကျဖြစ်လာတာလေးကိုနှစ်တဲ့သဘောကျအဲ့ဒါလေးတွေကြားရကြတဲ့ဝုန်းဝုန်းဖြစ်တယ်အဲ့ဒါလေးတွေမှလိုက်တော့အစပေါ်လာတာနဲ့ကြောက်သွားတာနဲ့ဒါလေးတွေပြီးတယ်အဲသမှုရိယဓမ္မဥပတိဒီချင်းသဘောကိုရှူရဲတဲ့ဝေယဓမ္မဥပတိချက်ချင်းသဘောကိုရှူနေတာတဲ့ပြီးတော့တစ်ခါပြန်ကြတော့အစရောအဆုံးအဖြစ်ဖြစ်တဲ့ခါလည်းပြီးတယ် သမုဒိယဓမ္မသမုဒိယဝေယဓမ္မလို့ပဲဒီနေ့ပြန်သဘောတရားနှစ်ပါးလုံးယူနေတယ်ဝေဒနာဥပ္ပခာအဲဒီလိုယူပြီးတော့နေရတာဒီလိုယူပြီးတော့နေတော့အချင်းရင်းကျက်လာတဲ့အခါကျတော့အပြစ်တောင်မထင်မဲနဲ့အပြစ်ကြီးတဲ့လောက်ထင်နေတာကိုသင်္ကန်းညာရောက်တော့သင်္ကန်းညာရောက်ဒီနေ့ပြရလဲနှစ်ခါသုံးခါလာကြိုးပါပဲအဲဘူရပြညာတို့ကစနဲ့ဆုံးနဲ့ဒီပိုင်းနဲ့လောက်ပိုင်းနဲ့ပေါ်နေတာလေးတွေက သင်္ကန်းညာရောက်တဲ့ခါကျတော့အစပိုင်းမပေါ်ဘူးသုံးပိုင်းသုံးဆုံးသွားတာပဲတွေ့တယ်စပေါ်လာတာလည်းလုံးမရှိဘူးအဲဒီတော့ခုကျွမစရာလေးရဲ့လို့ဒီကရှုလိုက်တော့ဆိုရင်စပေါ်လာတာမတွေ့ရဘူးနဲ့သုံးနေတာပဲသုံးနေနေနဲ့သုံးနေနေနဲ့ကြောက်နေနေနဲ့ကွဲနေနေနဲ့ဒီလိုပဲသိနေရတယ်အပြောက်များနေအစာတုံးကတော့အစနဲ့အဆုံးနဲ့သိနေတုံးကတော့အထေဝတ္ထုလေးတွေရှိတယ်လို့ပဲယုတ်ရနာတရားလေးတွေကသင်္ကန်းညာရောက်တဲ့ခါကျအထေဝတ္ထုကိုရှာလို့မရဘူးမမေရဘာမှမရှိဘူးသူစား

ဒီညာရောက်ရင်ဒီညာနဲ့တခါလေပြီးနေတာမဟုတ်ဘူးနိုင်ဒီမော်တော်ကားလည်းညမှာဝသင်းလေးတွေရှိတယ်သူအိမ်ကြောင်လေးတွေရှိတယ်ဟိုမှာအနည်းညာပြတယ်အိမ်ကြောင်လေးတွေရှိတယ်ဒါဟာတည်းအချိန်နဲ့များများပေါင်းလိုက်တဲ့အခါကျရင်သူကဒီလက်တန်လေးကတက်လာတယ်မှာ10မိုင်15မိုင်မိုင်20 30 40စသည်ဖြင့်တက်လာအဲဆက်ချိန်ချော့ရတာနဲ့သူကပြန်ကြည့်ရပါ အလဲရဟိုနေရာရောက်ပြီးနေတာမဟုတ်ဘူးသူကဒီကဆဲရှင်ကျင်းတော့တက်လာတယ်ဆဲရှင်ကျော်တော့သူကပြန်ကြတယ်အဲ့ဒါလိုပဲဝိပဿနာဉာဏ်တွေကလည်းပဲတစ်ချိန်တည်းပြီးနေတာမဟုတ်ဘူးဟာဒီနေရာရောက်ပြီဆိုပြန်မကြပဲနဲ့ဒီလိုဒီလိုလည်းမအောင်မရဘူးပြန်ကြတယ်ဘာမှတက်ကဘာမှတော့မရှိပဲပဲဘာမှမရှိဘူးခုနမော်တော်ကားအင်ဂျင်နဲ့တော့သိတူတယ်မော်တော်ကားအင်ဂျင်ရနေတဲ့အခါဘာမှမရှိဘူးသူကဟိုနေ၃ညရောက်နည်းနည်းလေးထုတ်လိုက်တာနဲ့သူနည်းနည်းတက်လာတယ် အဲ့ဒါလိုပဲဝိပဿနာကလည်းလုံးလုံးမမှပဲနေတဲ့ခါကျတော့သုံညရောက်နေတာသင်္ဃာရုပ္ပကညာရောက်နေတဲ့ပုဂ္ဂိုလ်တော်ကြာနေတဲ့ခါသုံညရောက်နေတာပဲသုံညပဲရှိတယ်ဆိုအဲဒီကမှားလိုက်ကြလို့ရှိရင်သူကတက်လွယ်တယ်သူကဟိုအထက်ညာနေရောက်နေတဲ့ပုဂ္ဂိုလ်သူရောက်ညာညာလွယ်လွယ်လေးရောက်တယ်လျော်သေးတဲ့ပုဂ္ဂိုလ်အကြာကြီးတက်တယ်ပရမသဗ္ဗိမတဲ့ပုဂ္ဂိုလ်နာမရူပပရိစေတကိုတော်နဲ့မဖြစ်နိုင်ဘူးအဲဒီမြောက်ခင်စိတ်တဝိတ္တိရှိအောင်ကတော့မှနေရတာကိုစိတ်ကကိုမစင်ကြယ်နိုင်ဘူး တကယ်လည်းကောင်းတယ်ပိန်းတယ်ဒါတွေမှပါဆိုပေမဲ့သူကနေမမနေပဲစိတ်ကဝိုးသွားလိုက်ပြီးသွားလိုက်တယ်အဲဒီအရင်မသွားပါနဲ့ကြိုးလို့လည်းမရဘူးတားတာလို့လည်းမရဘူးမှပါဆိုပေမဲ့တဲလည်းမမှန်နိုင်ဘူးမှပင်မဲ့လည်းသူကသဘောကျတဲ့ဥစ္စာချက်ဆက်စဉ်းစားနေသေးတာကိုမရလိမ့်မယ်မရဘူးမရင်ကြောက်တယ်ကြောက်ပေမဲ့အတုခါသာပုဂ္ဂိုလ်တော့မကြောက်ဘူးဘာလို့လဲဆိုသူကကိုသဘောကျနေတာလေမကြောက်ဘူးသဘောကျနေတဲ့အာယုံပဲတောက်လို့ရတယ်လို့သူကဒီလိုစိတ်ထဲနေမပြောနဲ့တော့ လောကမှာအမြင်ထင်နေတော့တိတ်တိတ်ဖိုးပြီးတော့တကယ်မပြုရမယ့်ဥစ္စာတွေပြုလုပ်ပြီးနေတာပဲသိတဲ့တော့သဘောကျတဲ့အာယုံမလောက်ပါနဲ့ဆိုပေမဲ့သူ့ဥစ္စာလုပ်နေတာပဲဒီဟာမမှားဒီအဲ့ဒါတွေကိုမစဉ်းစားနဲ့မကြံနဲ့ဒါတွေကိုမှတ်ပြီးတော့ထောက်ပြရမယ်ဆိုပေမဲ့သူကသဘောကျလက်ခံတယ်ဒါတော့မှတ်မယ်တော်တော်နဲ့မပြောက်ဘူးမှတ်သားတာပုဂ္ဂိုလ်ဒါကြောင့်စိတ်ကမစင်ကြယ်နိုင်ဘူးနောက်အဲ့ဒီသမာဓိညာတော်ကျင်းလာတဲ့ခါကျတော့မှဒီမှာ စိတ်လေးစင်ကြယ်သွားမှနာယုတ်ပိုင်းခြားပြီလားမြူတရားလေးမှတ်စရာယုတ်ကလေးကတမျိုးမှတ်တဲ့စိတ်ကလေးကတမျိုးပိုင်းခြားပဲပြီအဲဒီလိုတစ်ပြေးပြေးလေးတည်းရအဲဟိုထက်ညာနဲ့ရောက်ပြီးသားပုဂ္ဂိုလ်ကတော့နားနေတဲ့ခါသုံညကြပြီမယ်လို့နောက်တစ်ခါပြန်မှလည်းပြုတ်ကနေဆိုမှဟိုလင်းလိုပဲအဲမော်တော်ကမိုင်ကြတယ်ဟိုလင်းအင်းကြောင့်လိုပဲပြုတ်ကနေတက်လာတယ်တက်လာတယ်ငါတို့သက္ကညာလည်းခဏလေးပြန်ရောက်တာနဲ့ချက်ပြီးလေးငါးချက်လောက်မှလိုက်ပြန်ရောက်တယ် အဲဒါကြောင့်အမှန်ကောင်းနေတဲ့အခါပါလေသင်္ကညာအမှန်ကောင်းနေတဲ့အခါပါသင်္ကညာသင်္ကညာဘုလောကပြောတဲ့ဆိုပြီးရောက်လာသင်္ကညာသင်္ကညာအဆင့်တန်းရောက်အဲဒီရောက်နေတဲ့အခါမှာဆိုလို့ရှိရင်မှတ်တိုင်းမှတ်တိုင်းကဘုံသာနာတရားမရှိဘဲတရေကြီးနဲ့ပြည့်နေတာကြီးရိတ်ကနေရိတ်ကနေရိတ်ကနေရိတ်ကနေပြည့်နေတာအဲကိုကြီးတို့ကိုယ်လုံးလည်းရင်းလိုက်လို့ချင်းရင်းသားတွေတွေကတနည်းအားတနည်းမြောက်ပြောက်မလားကိုယ်သာဆန္ဒတွေကြွတာလမ်းသာချတာတွေအကုန်လုံးတရေကြီးနဲ့ပြောက်လာတယ် စိတ်ကူးသားလေးတွေလည်းကြောက်လိုက်နေတာပဲသိသားလေးတွေလည်းကြောက်လိုက်နေတာပဲအဲမှတ်တဲ့စိတ်လေးတွေလည်းကြောက်လိုက်နေတာအကုန်လုံးကြောက်ပြီးတော့လိုက်နေတာကြီးရဲ့ဝေရဓမ္မနုပါတိပြည့်စင်းသဘောကြီးတွေတခါလဲလျှောက်တွေးအဲဒီလိုရှိပြီးတော့နေတယ်တဲ့ဒါသစ္စာလေးပါးတရားမှရှိပြီးတော့နေပါတယ်အာတိကာယတိဝါပနတာတိပိစုပရိတာဟောတိဝါပနတမိခင်ပုံက အာဘာတို့ယောဂီပုဂ္ဂိုလ်ဤတတိအမှရမှုတတိစီညာလိုပဲကြားရတယ်မှာလည်းတိုင်းပဲအာတိဓမ္မာတိဝါပန္နတတိဝိသုရိတာဝတိအတ္တသောပုဂ္ဂိုလ်ဤတတိအမှရမှုတတိစီဓမ္မာသဘောတရားတို့ဒီသာလင်အတ္တိစီကောဣတိကြီးတို့ဥပထာတိခြင်း တနည်းအားဖြင့်တတိပင်ပုံကတော့ဒီကပြောခဲ့တာကကိုရင်းသာနာကသစ္စာလေးပါးတရားတွေကိုရှုနေတယ်။ကိုဘသာနာသစ္စာလေးပါးတရားတွေရှုနေတယ်။တွင်းရောက်ပါရရှုနေတယ်။ဒါကဖြစ်ခြင်းတရားကိုရှုတယ်၊ဖြစ်ခြင်းတရားဖြစ်ခြင်းသဘောဖြစ်ခြင်းသဘောကိုရှုတယ်၊ဖြစ်ခြင်းသဘောကိုရှုတယ်၊ဖြစ်တဲ့နှစ်ပါးလုံးကိုရှုရတယ်လို့ပြရတယ်။အခုကတော့တနည်းပြင်ပုံကတော့အဲဒီယောဂီပုဂ္ဂိုလ်သာနာမှာသဘောတရားကြီးတွေထင်နေတယ်။သစ္စာလေးပါးတရားတွေသဘောတရားတွေထင်နေတယ်။ ဘယ်တရားပဲရှုရှုသဘောတရားနေရာချင်းပဲသိနေတယ်ပေါင်းတယ်မှလည်းသဘောတရားပဲပိန်တယ်မှလည်းသဘောတရားပဲကိုယ်တယ်မှလည်းသဘောတရားဆန့်တယ်မှလည်းသဘောတရားသိကုစဉ်းစားတယ်မှလည်းသဘောတရားပဲအလုံးသဘောတရားတွေကြီးတယ်ပဲလူသိနေတယ်သဘောတရားဆိုတာ သူ့အကြောင်းအားလျော်စွာသူဖြစ်ပြနေတဲ့တရားတွေပဲပုဂ္ဂိုလ်ရဲ့လို့မရှိဘူးပုဂ္ဂိုလ်ကြီးအလိုလိုလိုက်ပြီးတော့ဖြစ်နေတာမဟုတ်ဘူးသူအကြောင်းအားလည်းဆိုတာသူဖြစ်ပြနေတဲ့သဘောတရားသူကိစ္စတွေသူဆောင်းအတနောတဘာဝဒါရေတိတိတာမောမိမိသဘောမိမိသဘောမိမိကိစ္စအဲ့ဒါတွေကို တရားကစားပြီးတယ်ဆိုတာ။ဟောင်းနေတာပဲ။ရုပ်တရားကလည်းရုပ်ဤကိစ္စရုပ်သဘောနာမ်တရားလည်းနာမ်ဤကိစ္စနာမ်သဘော။သိတဲ့သဘောလေးပြီးမသိဆိုလို့ရှိရင်အာယုကိုသိခြင်းသဘောကိစ္စဝေဒနာဆိုရင်ခံစားခြင်းကိစ္စဖာသာဆိုရင်အာဝဏတုခြင်းကိစ္စဒုက္ခစာလေးတွေသူဆောင်ပြီးဖြစ်သွားတာပဲအဲပုဂ္ဂိုလ်ကမှမရှိမှမခံခွဲနိုင်ဘူးသူသဘောတည်းသူဖြစ်နေတဲ့တရားစင်္ခါတွေကိုသဘောတရားတွေကိုဓမ္မသဘောတရားတွေ

ဘယ်သူ့လိုနဲ့မှမဟုတ်သူကသူလာတာပဲနေပူတယ်သူကသူပူတာပဲမိုးရွာတယ်သူကသူရွာတာပဲအဲဘယ်သူ့လိုနဲ့ဘယ်သူကလုံးလုံးမှဖြစ်နေတာမဟုတ်သူသဘောတည်းသူကသူဖြစ်အလင်းနေအမောင်နေခေါနာပြောတဲ့အလင်းနေအမောင်နေမျိုးအဲ့ဒါတွေလည်းသူကသူဖြစ်အဲကိုယ်လည်းကယုံနာနေရလဲဒီလိုပဲသဘောတရားတွေဟာသူ့ဟာသူဖြစ်နေတဲ့သဘောတရားတွေပဲအဲဒီသဘောတရားတွေနေရာပဲဖြစ်နေနတ်ပါတော် နာဘတောနာပုဂ္ဂလောနာဣတိနာပုရိသောနာအတ္တနာအတ္တနိယနာဟာနာမမနာကောစီနာကတစီဒေဝမာတာတတိတသုရိကဟောတိသာကနာတော့ပွင့်သဘောတရားသာကာနုပဒနာပိုင်းကဖွင့်ရတယ်ဒီပိုင်းနေကြတော့မဖွင့်ပါဘူးကွာ ပထမတစ်ခုလောက်ဝင်ပြတော့ခဏခဏထပြီးတော့ဝင်နေရောကြာနေပြဲနေပြီတော့မှတ်သားကြရမှာကောင်းပါလေသဘောတရားမျှတာပဲလို့သင်ပုံလေးပဲသဘောတရားမျှသင်တာဘယ်နဲ့သင်တာအရသာစာနပါတော့ပုဂ္ဂိုလ်တ attva မဟုတ်ဘူး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 ပုဂ္ဂိုလ်တ attva ကောင်ကလုံနေတယ်လို့ထင်တယ်တ attva နဲ့ပုဂ္ဂိုလ်နဲ့ဆိုတာလည်းအတူတူပါပဲဝေါဟာရပဲကွယ်အဲပုဂ္ဂိုလ်တ attva ကလုံပြီးတော့နေတယ်လို့ဒီလိုပဲထင်တယ်အခုအဲ့ဒါမဟုတ်ဘူးတဲ့ယောဂီပုဂ္ဂိုလ်ကကျင့်လာတယ်တဲ့မမှန်ရင်မှန်ရင်လက်ကလေးကိုွေးတာမှလိုက်ကိုွေးတယ်ကိုွေးတယ်မကိုွေးကျင်တာကစပြီးတော့ကိုွေးကျင်တယ်ကိုွေးတယ်ကိုွေးတယ်ပြီးတော့မှတော့ကိုွေးကျင်တာလေးကလည်းသူကပျောက်သွားတာကိုကြည့်ကျင်တယ် ဝေးတာလေးရတယ်ရွေ့ရွေ့ပြီးကြီးနေရတယ်လူပြောက်ဝေးကျင်တာနဲ့ကိုယ်တာနဲ့သိတာနဲ့ဝေးကျင်တာနဲ့ကိုယ်တာနဲ့သိတာနဲ့သူညာနဲ့သူတရေရင်းနဲ့ပြောင်းလာလေးတွေတွေ့တော့ဒီတဲ့ကိုယ်အောင်လို့ပြုလုပ်တတ်တဲ့ပုဂ္ဂိုလ်တဲ့ရှားလို့မရအောင်အေးကိုယ်ထဲမှာဆင်းရဲချမ်းသာတွေဖြစ်လာကိုယ်ထဲမှာညောင်းတာပွေနာခြင်းခဲတာဆင်းရဲတွေဖြစ်ကိုယ်ထဲမှာကောင်းသောခံစားမှုတွေဖြစ် အဲဒီလိုဖြစ်တဲ့အခါကာလပဂရိပုဂ္ဂိုလ်တွေကတော့ငါဆင်းရဲတယ်ငါငါငါပဲဆင်းရဲနေတယ်ပုဂ္ဂိုလ်သတ္တဝါကဆင်းရဲနေတယ်ကောင်းနေလို့ရှင်းတယ်ငါပဲကောင်းနေတယ်ပုဂ္ဂိုလ်သတ္တဝါကောင်းနေတယ်လို့ထင်နေတာပေါ့သူကအခုဒီလိုမဟုတ်ဘူးတဲ့ခံစားရတဲ့ပုဂ္ဂိုလ်တွေတဲ့ဘာမှရှိဘူးတဲ့သူအဲညောင်းတယ်ညောင်းတယ်ပူတယ်ပူတယ်ဆိုရင်မှရင်မှရင်ပြောက်လိုက်ခံစားရတဲ့သဘောလေးပဲတွေ့ရအဲဒါကြောင့်နတ်ပါတော် ပုဂ္ဂိုလ်သတ္တဝါမဟုတ်ဖြစ်ပြနေတဲ့သဘောတရားပဲဒုက္ခသစ္စာတရားပဲဖြစ်ပြနေတော့နှစ်သက်သာဘာမရှိအာကုအာကုစရာမရှိတဲ့တရားပဲပဂရိပုဂ္ဂိုလ်တွေကတော့အဲ့ဒါတွေအာကုစရာခြင်းနေဒါရီယာအခုလည်းပဲကောင်းစားမှုရတာမလားကြာခုမရတော့နောင်ရလေဦးမယ်လို့ညှို့လင်းစရာရှိရုံနာတယ် ယုံနာမိပြီးတော့ကိုယ်အသက်ရှင်ပြီးတော့နောက်အများကြီးချမ်းသာနေဦးမယ်ပေါက်စားနေဦးမယ်ဒီလိုမျိုးလဲကြရတယ်ရှိတယ်ယုံနာရလို့လည်းမတင်ဘူးပုဂ္ဂိုလ်သတ္တဝါပဲငါပဲအကောင်ပဲဒီလိုထင်နေတယ်အခုဒီမှာယောဂီပုဂ္ဂိုလ်ကရှိမှတော့ပြစ်လိုက်ပြစ်လိုက်တဲ့သဘောတရားတွေတွေ့နေတော့ဒုက္ခသစ္စာတရားတွေကိုရှင်ပြရှင်ကပြသိနှိမ့်ဆက်နေလို့ကဒုက္ခသစ္စာဆင်းရဲတရားတွေပဲဘာမှအကုလုပ်တဲ့တရားတွေမဟုတ်ဘူးအခုပဲတရား ဘယ်ချိန်မှဆိုသူကသေပြက်နေတယ်တရားတွေအသေးသေးစားထိုးနေလို့တော့မသိတာဘူးသူကလုံးမလို့ချင်းပြီးရဲ့အဲဒီတော့သင်ရဲ့တရားတွေသဘောတရားတွေပဲပြီးတော့နာသတ်တော့သတ္တဝါမဟုတ်ဘူးတဲ့လားနာပုဂ္ဂလောပုဂ္ဂိုလ်မဟုတ်ဘူးသတ္တဝါနဲ့ပုဂ္ဂိုလ်ကတော့ဝါရပါပဲလားသိမ့်သူပါဘူးပုဂ္ဂိုလ်သတ္တဝါဒီလိုပြောနေကြတာပါပဲ

ဇမားရဲ့ယောက်ျားရဲ့မိန်းမရဲ့လူကြီးကလေးစသည်ဖြင့်ဒါတွေရှိတာပေါ့အမိဖာသသမီးဒါတွေကတော့ရှိရတာပေါ့လောကဝါဒကတော့အခုကသဘောတရားလေးတွေပြောနေသဘောတရားနေရာချင်းရှုလိုက်ရှုလိုက်ရှုလိုက်ဟာရှုလိုက်ရှုလိုက်မှတခါလေရိတ်ကနေဖြစ်ပြီးကြောက်တာရိတ်ကနေဖြစ်ပြီးကြောက်တာကြောက်ကြောက်တော့တဲ့ရုပ်တရားနာတရားဒုက္ခသစ္စာတရားတွေများသောအားဖြင့်ဒုက္ခသစ္စာတရားပဲရှုရတာများပါတယ်သမှုရဆိုတာတရားတစ်ခါမှရှိနေဝိပဿနာညာတလောက်ကောင်းနေတဲ့ခါကျတော့သမှုရကလည်းဖြစ်ခဲတယ်မဖြစ်ဘူး ဒုက္ခပဲဖြစ်နေတာများတယ်ဒုက္ခသစ္စာပဲသမုဒယသစ္စာခေါ်တဲ့ဒီတောင်းတမှုတာယာမှုနှိမ့်သက်မှုဆိုတာကအမှန်ဖြစ်ခဲ့ပါတယ်သူကဒီလောက်မှကောင်းနေတဲ့ကတည်းကအမှန်ဖြစ်ခဲ့တယ်ဒါကလည်းဘယ်တော့ကြာမှကောင်းတာတော့ဆိုရင်ဒါသင်္ခါရုသစ္စာကြာမှသကောင်းပြည့်စုံတာသူကအောင်နာကညာလည်းမဟုတ်ဘူးဘုဒ္ဓရည်မဲ့မှာအခုဆယ်ပါးတော့ရှင်းရရှင်းရဆယ်ခုရှိတယ်ဓာတဟာကာရဆိုဆယ်ပါးတော့ရှင်းရချင်းပုံညတ ဝိပဿနာတဲ့အတ္တမှာစိတ်သုံးပုံကိုယောဂီပုဂ္ဂိုလ်သင်မြင်နေလို့အဲ့ဒါကကိုသင်္ခါရုပ္ပကညာကြမှာကောင်းအောင်ပြည့်စုံတာအဲ့ဒါနာအိတ်တိမိမမဟုတ်လောကဝါဒမိမပြောတာမဟုတ်ဘူးအဲ့ဒါပြောတာမဟုတ်ဘူးခုနပြောတဲ့ကိုယ်ချင်းဆိုင်ချင်းထိုင်ချင်းထားချင်းသွားချင်းလာချင်းအစရှိသောအမှုရတဲ့ပြုလုပ်တတ်တဲ့ပြုလုပ်တတ်တဲ့အကောင်ကလေးနေရာချင်းအဲဒီဥစ္စာမိမတော့ သဘာဝရမိမလို့ခေါ်တာလေဥစ္စာဒီအကောင်လေးပေါ့လေလက်ရှင်တဲ့အကောင်လေး။ကောင်လေးမဟုတ်ဘူးလို့ဥစ္စာ။ဘာတော့ဆိုဖြစ်ပြနေတဲ့သဘောတရားပဲ။ကောင်းတာလေးဖြစ်ပြတဲ့သဘောတရား၊ပိန်တာလေးဖြစ်ပြတဲ့သဘောတရား။ဝေးတာလေးဆန့်တာလေးမြင်တာလေးကြားတာလေးဖြစ်ပြတဲ့သဘောတရား။အဲကိုယ်ထဲမှာညောင်းတာပူတာဒုက္ခဝေဒနာတွေခံစားညောင်းနေပူရစသည်နဲ့မှအဲဒါတွေလည်းပဲပဂတိပုဂ္ဂိုလ်တွေနေတော့မိမဘာနာမှာဖြစ်နေလို့ရှိရင်ဖြစ်ဒီမိမဒုက္ခရောက်နေတယ်ဒီလိုပြောမှာပေါ့လို့သာ။ ဒီမှာကြောင်းနေတယ်၊ကူးနေတယ်၊နားနေတယ်ကိုယ့်ဟာကိုယ်လည်းပဲဒီလိုအောင်းဝင်မှာပဲ။အဲဝိပဿနာကျุတဲ့ယောဂီပုဂ္ဂိုလ်လိုအားဖြင့်တော့တရားမိမ့်မမဟုတ်ဘူးဆိုတာညောင်းတာညောင်းတဲ့သဘောပဲ။ညောင်းတာလေးကပဲမိမ့်မဟုတ်။ညောင်းတဲ့သဘောပဲ။သာသာရတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတာပူတာလည်းပူတဲ့သဘော၊နာတာလည်းနာတဲ့သဘောလေးပဲ။နာပြင်းကြောက်သွားရင်နာပြင်းကြောက်။အကယ်၍သူကပဲပုဂ္ဂိုလ်သားတို့ကတယောက်တယောက်ဆိုရင်ခဏခဏပေးနေမှာပေါ့။ဟုတ်ပါ။အခုကလည်းဒီလိုမှမဟုတ်ပဲသူက။ ပူပြီးရင်ကြောက်ညောင်းပြီးရင်ကြောက်အဲဒုက္ခလေးတွေဖြစ်ပြီးချင်းချင်းချင်းကြောက်လိုက်အသေးသေးတွေကနောက်တာလည်းဖြစ်ပြီးသားတွေလည်းကြောက်လိုက်အဲဒီသဘောလေးတွေတွေ့အဲကိုယ်ထဲမှာကောင်းတာတွေပေါ်လာတဲ့အခါလဲကောင်းတဲ့ဒုက္ခဝေဒနာတွေကောင်းတဲ့ဝေဒနာတွေဝမ်းမြောက်ဝမ်းသာတွေအဲဒါတွေလည်းယူမှလည်းကြောက်နေတာတွေကခံစားမှုရတယ်ဒါတော့ခံစားတဲ့တိုင်ငါကောင်းခံစားရတဲ့မိမကောင်းလည်းမဟုတ်ဘူးနာပူရီတော်တယ်ယောက်ျားမဟုတ်ယောက်ျားပုဂ္ဂိုလ်ဤသဏ္ဍာန်မှာ ဒီပေါင်းတာပိန်တာထိုင်တာတိတာကိုယ်သက်ဆန်းတာလေးတွေအဲ့ဒါလေးတွေပဂရိအနေအားဖြင့်ဆိုရင်တော့ယောက်ျားပဲလို့အောင်းရမှာပါဒါကိုယ်သက်ဆန်းတဲ့ယောက်ျားကတော့ယောက်ျားကောင်ကပဲဒီကိုယ်အောင်ဆောင်တယ်အထောက်အောင်လုပ်နေသူပဲသွားလာနေသူပဲမြင်ကြနေသူပဲမှုကိစ္စတွေဆောင်ရွက်သူပဲစကားပြောနေသူပဲလှုပ်လှုပ်ဒီလိုထင်ရတာပါတကယ်တော့ဘယ်အောင်မလဲသူသာသဘောတရားလေးသူခိုက်တာနဲ့သူဖြစ်ပြီးကြောက်လိုက်နေတာလေ ခဏကိုွေးတယ်ဆိုလို့ရှိရင်ကိုွေးခြင်းနဲ့စိတ်ကလေးရတဲ့ချပဲကိုွေးတာလေးရတဲ့ချပဲသိတာလေးရတဲ့ချတရားစီတရားစီလေးတွေသူကြိုက်တာနဲ့သူဖြစ်ပြနေတဲ့တရားလေးတွေအဲ့ဒါလေးတွေတွေ့ရတာကနာဘူးတွေတော့ဒါအမှုကိစ္စတွေပြုလုပ်တတ်တဲ့ယောက်ျားမဟုတ်ဘူးကောင်းဆိုးတွေခံစားရတဲ့ယောက်ျားမဟုတ်ဘူးခန္ဓာရင်ထဲမှာမြဲတည်နေတဲ့ယောက်ျားကောင်မဟုတ်ဘူးအဲဒီပုဂ္ဂိုလ်ယောက်ျားဆိုတာကိုယ်နဲ့တည်းအကောင်လေးတကယ်ကိုရှိနေအောင်မင်းလားဒါတော့ယောက်ျားကောင်လေးရှိတာလည်းမဟုတ်ဘူးသူက ဘာရှိတယ်ဆိုလို့ရှိရင်သဘောတရားပဲတဲ့အဲ့ဒါဖြစ်လိုက်ပြလိုက်ဒုက္ခသစ္စာသဘောတရားတွေပဲရှိတယ်အဲ့ဒါကိုသူကသိတယ်နာဣတိနာပုရိသောနာအတ္တနာအတ္တနိညာအတ္တကိုယ်ကောင်းနေနာမဟုတ်အတ္တအတ္တကောင်းနေနာမဟုတ်အတ္တကိုလို့ပြီးတော့ဘာသာပြန်ရတယ်ကိုယ်ဆိုုံနဲ့ကတော့သူကသဘာဝမကြောက်

ရေချာကျမ်းစာတွေနဲ့ရေးထားတာလို့လားခန္ဓာ၅ပါးလည်းမဟုတ်ဘူးတဲ့သူတို့အတ္တကခန္ဓာ၅ပါးမဟုတ်ရင်ဘာမှလည်းအသုံးမကျပါဘူးအလကားပါပဲသူကသူကရုပ်လည်းမရှိဘူးဆိုတော့ကောင်းတယ်မရှိဘူးနာလည်းမရှိဘူးဆိုပြီးလည်းမပြီးတာဘူးဘာအသုံးကျအောင်ပါဘာမှကိုအသုံးမကျဘူးအခုအလိုလိုလားနေတယ်၄တော့တော့သုံးမကြဘူးသူက၄ကမှသူကရုပ်ကိုသူကသုံးချလို့ရတယ်ဥစ္စာအဲဒီလို၄လိုအထေဝတ္ထုလည်းမရှိဘူးသူကသူအတ္တသူစဉ်းစားတာ တတရမေတ္တာတဒီအတ္တအဲကျုပ်လည်းမဟုတ်ဘူးတဲ့နာမ်လည်းမဟုတ်ဘူးတဲ့ခန္ဓာ၅ပါးကအလွတ်ပါတယ်သူသာသာနဲ့ပါတယ်အဲဒီလိုကြံထားတဲ့ပုဂ္ဂိုလ်လည်းရှိတာသူပါဠိတော်ကြီးမိစ္ဆာယူရှိတဲ့ပုဂ္ဂိုလ်တွေသူစိတ်စိတ်ကူးရတာတွေကြောက်ပြီးကြံထားကြတာတွေပါပဲအဲဒီလိုကြံမထားပဲမယ်လို့လည်းပဲအများအားဖြင့်အများချင်းဆိုအကုန်လုံးတော့ပါပဲဒီတရားတရားတရားတရားညာနေကောင်းမရသေးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်

ဒီခန္ဓာရင်ကြီးပြတ်သွားလို့ရှိရင်ဒီခန္ဓာရင်ထဲမှာတည်ရှိနေတဲ့ဒီအတ္တကောင်လေးကတော့အသက်ကောင်လေးကဘိုးကျွေသွားတယ်လို့ဆိုကြည့်တာ။အဲဒီလိုခန္ဓာရင်ကိုဆိုးရတဲ့ခန္ဓာရင်ထဲမှာမြဲတည်နေတဲ့အတ္တကောင်လေးမဟုတ်ဘူးလို့ဒီဟာပါတော့ဆိုရင်သဘောတရားပဲဒုက္ခသစ္စာတရားတွေပဲပြက်လိုက်ပြက်လိုက်အားကိုးစရာမရှိတဲ့တရားတွေပဲနှိမ့်သက်စရာပါရစရာတွေ့ရစရာမရှိတဲ့ တရားတွေပဲဒီထဲမှာလည်းဒီလိုသဘောကျတာပေါင်းတယ်မှရမှသဘောကျတယ်ပိန်တယ်မှရသဘောကျတယ်ကိုယ်တယ်စတယ်ထိုင်တယ်ထားတယ်မြင်တယ်ကြားတယ်အဲကျူတိုင်းကျူတိုင်းဟာဒီပညာရောက်နေတဲ့ပုဂ္ဂိုလ်အကုန်လုံးသဘောကျတယ်သဘောတရားလေးတွေဒီလိုဒုက္ခသစ္စာတရားလေးတွေဒုက္ခသစ္စာဖြစ်တယ်တရားကြီးတယ်အဲဒီလိုသဘောကျတယ်ဒါကြောင့်မို့နာအတ္တခန္ဓာဤပိုင်းရှင်စသည်ဖြင့်သင်မြင်ဆွဲလာအပ်တဲ့အပဲ့ကောင်အတ္တကောင်ဟုတ် ဘာဟုတ်တယ်လို့ဆိုပြည့်ပြန်တယ်ဆင်းရဲပြရတယ်ဒီလိုမြင်ပါနာဟအဲနာနာအတ္တနိယနာအတ္တနိယအတ္တအစိတ်ပိုင်းမဟုတ်ဘူးအနာအတ္တနိယအတ္တအစိတ်ပိုင်းအတ္တအသက်ကောင်လေးရဲ့စိတ်ပိုင်းမဟုတ်ဘူးဟုတ်အဲဒီသာသနာ့ဘပုဂ္ဂိုလ်တွေကကြံစည်ထားတဲ့အခုမြင်လိုက်ကြားလိုက် ဒီလိုဥစ္စာတွေကအတ္တကြီးကိုသင်လေးတွေဆိုတာကိုအတ္တကြီးစင်ဝါလေးတွေစိတ်ပိုင်းလေးတွေတွေ့ယူထားတယ်ဟိုမှာကိုယ်လိုက်စားလိုက်ထိုင်လိုက်ထားလိုက်လို့ရင်လည်းအတ္တကြီးအမှုလေးတွေဒီလိုလုပ်ထားတယ်အဲဒီလိုအမြင်မျိုးတွေပြင်မှာယောဂီပုဂ္ဂိုလ်မှာရှင်းအတ္တအတ္တကိုရှိကုန်ပြီအတ္တကောင်တက်ကောင်ကိုမရှိတော့ဒီကောင်းတာပိန်တာထိုင်တာထိတာကိုယ်ရဆန်းတာတွေသဘောတရားလေးတွေအတ္တကြီးစိတ်တိုင်းမဟုတ်ဘူးသူကဖြစ်ပြနေတဲ့ဆင်းရဲတရားလေးတွေပဲနာအတ္တ နာဟနဲ့ငါကောင်လည်းမဟုတ်ဘူးနာမမငါယုဇာလည်းမဟုတ်ဘူးလောကဝါရအဖြစ်တော့ငါလို့ဟောတာရှိပါတယ်ငါဥစ္စာလို့ပြောငါလည်းပဲငါရှိပဲသူလည်းပြောရပါတယ်အဲငါသားပဲငါသမီးပဲငါဆွေမျိုးပဲငါမိတ်ဆွေပဲအစားတည်းဒီလိုပြောရပါတယ်ဒီဥစ္စာငါဥစ္စာပစ္စည်းပဲပြောရပါတယ်ဒါလောကဝါရ

တခါကြီးပြောက်တရားဝါဒနာပါတယ်တခါကြီးပြောက်သူကတရားစာတွေပါလေပြောတယ်ဒီမှာကိုယ်နာလည်းရောက်သွားတယ်ယူနေတာကြားငါမရှိသူမရှိပုဂ္ဂိုလ်သတ္တဝါကြောက်ကြတယ်မိမမရှိကြောက်ပြီးတော့သူစားလေးကြောက်ကြုတ်ပြီးဒီငါရောက်ကြမိမတွေကရှိနေကြနေတာပဲဆိုပြီးတော့ဒါကနေသူစဉ်းစားကြတာဟုတ်သူကသူလား လောကဘက်ကနေကြည့်လိုက်တော့သူသူကဝိပဿနာဉာဏ်နဲ့သိတာမဟုတ်ပဲဟာကိုသူစာရလို့ညွတ်နေတော့ကျွေးညွတ်နေတဲ့ခါလေငါငါသူတို့ကယောက်ျားမင်းပါတွေမရှိဆိုရင်ငါသူတို့ကယောက်ျားမင်းပါတွေဒါတွေကလည်းရှိနေတာပဲဆိုပြီးတော့သူကအဲစဉ်းစားပြီးတော့သူကသူစဉ်းစားရသိတဲ့တွေမဟုတ်ဘူးသူပါးကထုတ်ပြီးပြောနေတာကြားတယ်ဒါဘုန်းကြီးကငငယ်တုန်းကပါဆိုအဲ့ဒါဝိပဿနာဉာဏ်နဲ့မသိရင်ဒီလိုနေမှာပဲဒီလိုနေမှာပဲဒါက လူတယောက်ကပြောယောက်ျားမိန်းမမရှိဆိုဘာလို့မရှိရလဲနော်မိန်းမတွေရှိနေလို့ပဲကုလူတွေဟာတကယ်လည်းအမိရဲ့ဖရဲ့သားရဲ့သမီးရဲ့ဒါတွေရှိနေတာပဲဆိုပြီးပြောကနေသိရကြတယ်အဲ့ဒါကလောကဝဟာရအားဖြင့်အဲပြောဆိုနေရတဲ့အသုံးအဆွဲတွေကိုဝိပဿနာညာမှာတော့ကိုဒီဖြစ်ပေါ်လာတဲ့တရားလေးတွေမှာသာမရှိဘူးဖြစ်ပေါ်လာတဲ့တရားလေးတွေမှာ ပြည့်ပြီးပြည့်သွားတဲ့သဘောလေးတွေပဲရှိတယ်အဲ့ဒါတွေစုပေါင်းပြီးတော့အစဉ်အဆက်ဖြစ်နေတာကိုယောက်ျားမင်းကပုဂ္ဂိုလ်သတ္တဝါလို့သလောကဝါဒနဲ့ခေါ်ရတာဥပမာအားဖြင့်ဆိုရင်အခုထုံးနေပဲတွေအင်္ဂလိပ်တွေနဲ့အင်္ဂလိပ်တွေနဲ့တခါလဲအယုတ်တစ်ခုလုံးလိုက်တယ်ဟောလားလူယုတ်ဆိုပါတော့လူယုတ်တစ်ခုလုံးလိုက် ကယ်စင်စင်အားဖြင့်တော့လူရုပ်တဏ္ဍာသူစုထားလို့ပဲလူတော့မဟုတ်ဘူးပြောသူဟာထုံးကထုံးတဲ့ကြားအဲဒီအာယုပုဂ္ဂဥပ္ပကြားသဲကသဲတဲ့ကြားဒါလေးတွေတစ်ခုစီခွဲထုတ်လိုက်မယ်ဘာမှမဟုတ်အဲ့ဒါလို့ဒီယုံနာတရားတွေစုပေါင်းပြီးတော့ဖြစ်နေတဲ့အခါတော့ပုဂ္ဂိုလ်သတ္တဝါလို့ထင်ရတယ် တကယ်စဉ်းစားပုဂ္ဂိုလ်သတ္တဝါမဟုတ်သဘောတရားလေးတွေပဲတဲ့သူကသူဖြစ်တဲ့သဘောတရားဒုက္ခသစ္စာတရားလေးတွေအဲ့ဒါယောဂီပုဂ္ဂိုလ်ကသာခဲခဲခဲကြားမနေရပါဘူးကျုမနေရုံနဲ့ဒါသိရတယ်။ဆိုင်ငံ၅ပါးနဲ့ဟိုနာမရူပပိစိရနာယုတ်ပိုင်းခြားပြီးပြီးပုံပိုင်းမှာကိုပဲဒီဝိရိုရိမကပြပြီးတော့ထားတယ်။လဲဆိုတဲ့ယထာဆိုတဲ့ဝတ္ထုမှာ ဗာမင်းကအလုံးလိုက်ကြည့်လိုက်မယ်ဆိုရင်တော့ကိုယထာပဲလဲပဲဒီလိုဖြစ်နေပါတယ်ဒါပေမဲ့လို့အခုချင်းအခုချင်းကိုစိုက်ပြီးကြည့်ပါတယ်အဲ့ဒါဝင်ရိုးလေးတခုလည်းကြည့်လို့ယထာမဖြစ်ဘူးဘိန်းလေးတခုလည်းကြည့်လို့ယထာမဖြစ်ဘူးသဘောတခုလည်းကြည့်လို့သတန်းပြူလက်တံတခုလည်းကြည့်လို့သတန်းပြူစသည်အသေးပိုင်းလေးတွေခုစီခုကြောက်ကြည့်ရင်အသေးပိုင်းသာကြည့်တာဒါတွေအကုန်လုံးပေါင်းလိုက်တော့လေယထာလို့ခေါ်ရတာလောကဝါဒနဲ့ကွာဒါလိုပဲ

အတ္တတို့ယောဂီပုဂ္ဂိုလ်အားသတိအမှားရမှုတွေပြီးဥပဒါတိပြည့်စုံတာတွေပြည့်စုံခြင်းမှားရမှုတွေတရားဒီလိုသင်ပါတယ်ဘယ်လိုသင်လဲဆိုတော့ဓမ္မသဘောတရားတို့သည်အတ္တိရှိကုန်၏သဘောတရားတွေပဲရှိတာပဲလို့ဘယ်ဟာမှလိုက်မှလိုက်သဘောတရားကြီးဖြစ်ပြီးပြည့်သွားသဘောတရားဖြစ်ပြီးပြည့်သွားသဘောတရားဖြစ်ပြီးပြည့်သွားသဘောတရားမိမိတို့သာတာထင်နေတဲ့အတိုင်း အသက်ကောင်တရားကောင်လေးနေရာနဲ့တည်နေတာမရှိဘူးပေါ့ပဂရိပုဂ္ဂိုလ်တွေမှာဆိုရင်အကောင်လေးတည်နေတယ်အကောင်လေးနဲ့ပဲစဉ်းစားလိုက်ရင်အကောင်လေးပဲတစ်သက်လုံးတစ်ပေါ်လာတယောက်တည်းတည်နေတယ်အောင်သေသွားမှပဲသူသေသွားတယ်ဒါတောင်မှဟိုဘဝသူကကြောင်းသွားတယ်လို့ထင်နေတာပေါ့အဲဒီဝိပဿနာညာရင့်လာတဲ့အခါကျတော့အဲ့ဒါတွေကြောက်သွားတယ်ဒီသက်ရှင်နေတဲ့အကောင်လေးဆိုတဲ့ဘာမှမရှိဘူးသဘောတရားလေးတွေကသူကသိတဲ့တရားလေးအဲ့ဒါကြောင့် ဆယ်ပါးသောခြင်းရာတို့ဖြင့်အတ္တကောင်ပုဂ္ဂိုလ်ကောင်တတ္တဝါကောင်စိတ်သုံးပြီးတော့ယောဂီပုဂ္ဂိုလ်မှာရှင်းပါတယ်ဒီလေးနဲ့နာပါတော့တဝါကောင်မဟုတ်ဘူးသဘောတရားပဲမျိုးမျိုးသောမူရာကိရိယာတွေပြုလုပ်တတ်တဲ့တဝါကောင်အမျိုးမျိုးသောခံစားမှုတွေခံစားရတဲ့တဝါကောင်ဒီလိုမဟုတ်ဘူးပုဂ္ဂိုလ်လည်းပဲထို့သူအဲဒီလိုပုဂ္ဂိုလ်မဟုတ်ဘူးမိမကောင်လည်းမဟုတ်ယောက်ျားကောင်လည်းမဟုတ်ဘူး အတ္တကောင်လည်းမဟုတ်အတ္တရဲ့စိတ်ပိုင်းလည်းမဟုတ်ဘူးငါကောင်လည်းမဟုတ်ငါရဲ့စိတ်ပိုင်းလည်းမဟုတ်ဘူးအဲကောစီကတ္တစီတစုံတယောက်လည်းမဟုတ်တစုံတယောက်ရဲ့စိတ်ပိုင်းလည်းမဟုတ်ဘူးတွင်းပြီးတော့ဆမ်းပါအေဝံဒီလိုဒီကလေးနဲ့ဒီငြိမ်ပြီးတော့အတ္တဆိုပုဂ္ဂိုလ်ဟာသတိအမှားရမှုတတိပိစုပ္ပဒါတိပိစုသင်ပါတယ်တဲ့အဲ့ဒီနည်းတိုင်းပတိတရားလေးဟာမတိုင်းမတိုင်းကိုယ်ကိုယ်သားတဘာကောင်းနေကင်းစိတ် ပြီးတော့သဘောတရားလေးတွေတွေ့ဒါဘယ်မှာဖြစ်တာတုံးဆိုဘုဒ္ဓရိမေကသာသင်္ဃာရုပ္ပကညာမှာပြတာပဲသင်္ဃာရုပ္ပကညာမှာ7ပါးသောခြင်းအားဖြင့်အတ္တစိတ်သုံးပုံကိုယူလာတယ်။ပုံညတဝိပဿနာပဲတဲ့ကွာ။ပုံညဆိုတာပုံညဆိုတာကိုလောကမှာကနာရေးတော့လည်းဘာမှမရှိတာကိုပုံညလောက်ရတာပဲဒီက။အဲဒီပုံညပဲကိုစိတ်သုံးနေတာ။ပုဂ္ဂိုလ်သားတစ်ပါးနေရာချင်းအစတုန်းကသေဝဝါကြီးထင်တာတော့ဒီတိုင်းဆိုတော့တခါတည်း အဲဒီဝါမကြီးကောင်းတယ်ကြီးပဲအမှန်ကိုခံကနာနာကြီးအဲသဘောတရားလေးတွေဖြစ်တိုင်းဖြစ်တိုင်းလည်းရှုလိုက်တဲ့အခါကျတော့ဒီသုံညတာကြောင့်ဆိုက်လာတဲ့အခါကျတော့ဘာမှအကောင့်တကြလို့မရဘူးစိတ်သုံးပုဂ္ဂိုလ်သတ္တဝါဘယ်ကမှမရှိဘူးမြင်ရကလည်းပုဂ္ဂိုလ်သတ္တဝါမတွေ့ဘူးကြားရကလည်းမတွေ့ဘူးနားရကလည်းမတွေ့ဘူးစားရကလည်းမတွေ့ဘူးဒုတိယကလည်းမတွေ့ဘူးကိုယ်ရဆိုင်ရထိုင်ရထားရကလည်းမတွေ့ဘူး ဒီကုသနာကြာစီကြာကလည်းမတွေ့ဘူးဘယ်နေရာကမှပုဂ္ဂိုလ်သားတို့အကောင်လေးဆိုတာရှာလို့မရဘူးကျူမနေတဲ့နေရာကလည်းကျူမပြီးပြီးကြောက်နေတာသူကလည်းပဲကောင်းမဟုတ်ပြန်ဘူးလုံးလုံးစိတ်သုံးတယ်သဘောတရားကြီးတွေပဲသင်တယ်စိတ်ကြီးတွေမှုတွေပဲရှိလူမရှိတဲ့အရာလူစိတ်နေတယ်လို့ပဲဒီဟာတရားလုံးလူမရှိပဲတဲ့ဝင်ကြီးဘယ်မှလူတယောက်မှမတွေ့ဘူးစိတ်သုံးအဲ့ဒါလို့ပဲဒီဦးထဲမှာရေခါနေရေချောက် အဲဒီတော့ရှင်တဲ့ပုဂ္ဂိုလ်ကရိုးသွားပြီးတော့ရေရေစိတ်နေရေသုံးစိတ်သုံးရေမရှိပဲပြင်ပြီးတော့ချမ်းသာပြီအဲ့ဒါလို့ဒီသတိနေရာနဲ့ဆိုရင်ဒီကာနာကိုယ်ထဲမှာသိချမ်းသာမှုနဲ့သိအသက်ရှင်နေတဲ့သဘာဝကောင်းတကယ်ကိုဟုတ်တယ်လို့ထင်ရတယ်ယောက်ျားမိန်းမကောင်းကြီးတကယ်ဟုတ်တယ်လို့ထင်ရတယ်အကောင်းဆုံးတွေသူပဲပြုလုပ်တာတယ်သူပဲခံစားရတယ်အဲမြေရာအသက်ရှင်ပြီးတော့နေတဲ့အကောင်းလေးတကယ်ဟုတ်တယ်လို့ဘယ်လိုထင်နေရလဲ အဲ့ဒါဖြစ်တိုင်းဖြစ်တိုင်းနေလာပြီးတော့ကျူးလိုက်တဲ့အခါကျတော့အဲ့ဒါပြောက်သွားတယ်ပုဂ္ဂိုလ်သားတော်ဘာရှိနေလဲသဘောတရားများပဲရှိတယ်လို့အဲ့ဒီလိုယောဂီပုဂ္ဂိုလ်ညာထဲမှာသင်နေပါတယ်သင်္ဃာရုဒ္ဒကညာနဲ့သင်ပါတယ်သူအောက်နာရရောက်ပြီးတော့သင်လာတာပါသူအောက်သူအောက်ညာနေမာနနာမရောပိစ္ဆဒညာမင်းကရစပြီးတော့နည်းနည်းနည်းနည်းသင်လာတယ်ဆိုစိတ်မတန်ရှင်းနေတာတကူပဲ သင်္ကညာဆိုရင်ကိုထင်လာပါပြီသင်္ကညာဆိုရင်ကိုထင်လာပြီသင်္ကရုပ္ပိကတော့ပြောကြမရှိဘူးအဲ့ဒီမှာကျွမလိုက်တယ်ဆိုလို့ရှိရင်ဖြင့်မဆီအိုင်ဝင်လေးတွေကသူ့အသူပေါ်လို့မသိမှုလေးတွေသူ့အသူပြီးတော့တော်တော်တော်တော်နဲ့သွားနေတာသဘောတရားတွေသူ့အသူပြည့်ပြီးတော့ဘာမှသိနေမှုပါဘာမှပုဂ္ဂိုလ်သားတွေအလိုနဲ့မဆိုင်ဘူးအဲ့လိုဖြစ်ပြတဲ့တရားလေးအစဉ်တိုင်းလျှောက်ပြီးတော့ပြင်လာတာအာတိဓမ္မာတိဝါပန္နလာတိပိစုဝိဒါဟောတိ အာဘတောယောဂီပုဂ္ဂိုလ်ဟာဓမ္မာဓမ္မာဟိဝသဘောတရားတို့ဒီသာလင်အတ္တိရှိကုန်ဤဒီသောတတိမှားရမှုတတိသည်ပိစုပတာတိဖြစ်อยู่ထင်၏ယာဝရိဝညာလမတ္တာတိမပရိတိမတ္တယသာတိထိုမှားရမှုတတိသည်ယာဝရိဝညာလမတ္တယအသိညာဆင့်ဆင့်ဖြစ်ရလုံးဟာသာလင်ယာဝရိဝပရိတိမတ္တယ

အာနိတိသောသဝိဟရတိအာနိအာနိတိသောသမမီသည်ဖြစ်ပေလေအာနိတိသောသသနာဒိဋ္ဌိဖြင့်မမီသည်ဖြစ်ပေလေဝိဟရတိနေအမိမရှိပဲနဲ့အခုလူများထိုင်နေတချို့ကအမိရင်းနဲ့ထိုင်ရတယ်ကျမကြီးတို့ကလည်းဆိုရင်အမိရင်းနဲ့ထိုင်ရတယ်တချို့ကကျမတဲ့ပုဂ္ဂိုလ်တွေအမိမရှိဘူးဆိုရင်မထိုင်အာမမရှိဘူးအဲ့တော့ မကြမ်းမာတဲ့ပုဂ္ဂိုလ်အမိလေးရှိတာလိုပဲပဂရိပုဂ္ဂိုလ်တွေအမိလေးနဲ့သူကမိတယ်တဏှာနဲ့မိတယ်ဒိဋ္ဌိနဲ့မိတယ်မြင်ရမှာလည်းတဏှာလေးနဲ့မိသွားမြင်ရမှာလည်းနှစ်သက်ပါရမှုလေးဝင်ပြီးတော့မိသွားမြင်ရမှာပုဂ္ဂိုလ်သတ္တဝါကောင်တွေရတဲ့ထင်ပြီးတော့ဒိဋ္ဌိနဲ့လည်းမိသွားအဲဒီတော့မိရနေရာကလိုက်နေတယ်တော့ ပဂရိပုဂ္ဂိုလ်တွေမှာဆိုမိတွေနေရာတကားလိုက်နေတယ်မြင်နိုင်ကြတိုင်းဘုံတော်မိတွေနဲ့ကြီးတယ်ပဲတရားဆက်လိုက်ဆက်လိုက်လို့ရှိရင်ပြင်းရင်ကောင်းတာတွေမြင်ရရင်သူသာရမယ်မကောင်းတာမြင်ရလို့ရှိရင်လည်းကောင်းတာလေးတွေကိုအဲသူလိုရှိမယ်လို့အဲကောင်းတာကြားလို့ရှိရင်သာရမယ်မကောင်းတာကြားလို့ရှိရင်လည်းကောင်းတာကိုသူမျိုးလိုရှိမယ်တောင်းတာမယ်အဲဒီလိုကြီးတယ်ပဲသူကြောက်ပြီးတော့သွားတာအဲမကောင်းတာမြင်ရကြရအောင်တော့အဲမြင်နေကြတဲ့စိတ်ကလေးပေါ်မှာတော့ဘာရမှုလေးသူရှိနေတယ်မြင်နေကြမြင်မြင်မှုကြားမှု ဘုဒ္ဓနာကတရားကိုဘုဒ္ဓနာကတရားဆိုတော့သာယာမှုကြရမှုလေးကြီးတခါပြီးတော့အဲမြင်ရမှာလည်းပဲပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်တယ်မြင်ရတဲ့စိတ်ကလေးတဲ့ပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်တယ်ဒိဋ္ဌိမိကလည်းနောက်ကလိုက်အဲတဏှာမိဒိဋ္ဌိမိတွေအတွေ့အလေးတွေနဲ့ဖြစ်အဲဒီယောဂီပုဂ္ဂိုလ်မှာတော့ခြူတိုင်းခြူတိုင်းဟာတခါတဏှာဒိဋ္ဌိတွေကင်းစင်တယ် ဘယ်ဟာမစုံမလဲလို့ရှိရင်ဖြစ်ပြီးပြောက်သွားတာလေးသိနေတော့မမြဲတဲ့တရားပဲဆိုတာအရှင်းဖြည်းဖြည်းတည်းချင်းဆင်းရဲတွေပဲဒီလိုလဲရှင်းပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောတရားများပဲဒီလိုလဲရှင်းအဲဒီလိုရှင်းပြီးတော့သိနေတော့အဲ့ဒီတရားရဲ့ပုံမှာကောင်းလိုက်တာလို့ဘာသာဆရာလေးနောက်ကလိုက်မှာဘာသာမူလေးလိုက်မှာ နေရာမှာလည်းလိုက်မလားဘူးကြာမှာလည်းလိုက်မလားဘူးနာသာဒုတိယတွေမှာလည်းလိုက်မလားဘူးအသိကုသနာကြာကြာမှာလည်းလိုက်မလားဘူးဖြစ်ဖြစ်တဲ့သဘောတရားမမြဲတဲ့တရားပဲဆင်းရဲတဲ့တရားပဲပုဂ္ဂိုလ်သတ္တမှုတဲ့သဘောတရားပဲဆိုတာလေအဲဒါလေးတွေပြီးပြီးတော့နေတော့တဏှာနဲ့လည်းမပါရဘူးဒါလေးတွေကောင်းတယ်လို့ပါရမှုမဖြစ်ဘူးမကောင်းမဆိုးလာကြည့်တဲ့အာယုန်နဲ့တွေ့နေတဲ့အခါကျပါရမှုဖြစ်ခဲ့ကြလို့ရှိရင်အဲဒီပါရမှုရတဲ့ကရှုရသေးတာကို အဲဒါသာမူလေးရှိရင်တော့ဒါမกินသေးဘူးပေါ့လေသာမူလေးဖြစ်တဲ့အခါမกินဘူးဆိုတော့များသွားခြင်းတော့သာမှုမရှိဘူးအဲဒါမှန်နဲ့သိနေတာလေးတွေမှာသာမှုမဖြစ်ဘူးအဲဒိဋ္ဌိနဲ့ပုဂ္ဂိုလ်သားတွေကောင်နေရခြင်းလည်းသူအချင်းချင်းမရှိဘူးတဲ့ဟာဒိဋ္ဌိပြီးလည်းကင်းနေတယ်အာနိပိရောသဝုရတိနာသာကင်းစီလောကေဥပါရိယတိလောကေလောက၌ကင်းစီတစုံတစ်ခုသောတရားကောင်နာဥပါရိယတိမစွဲလံအဲတစုံတစ်ခု

အဲမရှိမမှမိတဲ့အာယုန်တွေမှာလည်းပဲဝိကမနာပါအားဖြင့်ဒီတရားဒိဋ္ဌိတွေကွာနေတယ်မကျွမ်းမှာပဲနေတဲ့ပုဂ္ဂိုလ်မှာဆိုရင်လည်းဉာဏ်ကြရတာနဲ့ဉာဏ်ကြရတဲ့အကုန်လုံးကိလေသာတွေဖြစ်နေတာကိုကျွမ်းမှနေတဲ့ပုဂ္ဂိုလ်မှာဒီမကျွမ်းကြားထဲမှာတစ်ခါတစ်ခါရနာနေလို့ဉာဏ်ကြကြားတယ်နေမယ်လို့ကိလေသာတွေရုပ်တယ်မရှိဘူးကျန်ကျန်တန်းတန်းနေမရှိဘူးပဂရိအလွတ်နေတဲ့ပုဂ္ဂိုလ်တွေဆိုစိတ်ကူးတွေဖြစ်ကြတယ်ကြောက်ဖြစ်နေတာ အဲဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တရားရထားပြီမဲ့လို့အဲဒီလိုကျိုးလို့ကြာနာနေမတော်တာတွေကြောက်စိတ်ကူးတာတွေသူမဖြစ်ဘူးသစ္စာကွယ်ရအဲဒါဝိသမနာပါအားဖြင့်ပယ်ထားတာတဲ့ဥစ္စာဒါကြောင့်လောကေလောက၌ကိဉ္စီတသလူကူသောတရားကုန်များလောကဆိုတာခန္ဓာ၅ပါးတရားပဲခန္ဓာ၅ပါးတရားတွေကသဇုံတကူသောတရားပဲတရားပေါ်မှာမှာတဲ့ရှုမိတဲ့တရားမှာရောမရှုမိတဲ့တရားမှာရောနာဥပါရိယတိတဏှာရိတိနဲ့မဆွဲလမ်းဘူး ပါရပြီးတော့မဆွဲလာဘူးပုဂ္ဂိုလ်သတ္တဝါကောင်းအနေနဲ့မဆွဲလာဘူးယောပိကောဘိက္ခွေဘိက္ခုဓမ္မေသူဓမ္မနုပါတိဝိရတိဘိက္ခွေညာတို့ယောပိဤစွာကပြီးတော့နေခြင်းလျင်ဘိက္ခုယာနိဓမ္မေသူသစ္စာလေးပါးတရားတို့နဲ့ဓမ္မနုပါတိသဘောတရားများကိုရှုသည်ဖြင့်ဝိရတိနေ၏သစ္စာလေးပါးတရားတွေသဘောတရားများပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူး ပြုပြီးတော့နေပုံနည်းအကုန်လုံးပါပဲ20တဲ့ပိုင်းလုံးမှာအဲဒီပြုပုံတွေကတော့ဒီလိုပဲသုံးသပ်တာပြီးတော့သွားတယ်အဲ့ဒါဒီဓမ္မ ानु ပါဒနာလည်းပုဂ္ဂိုလ်တူမဉ္ဇဉ်ဘုံညာနဲ့နိဗ္ဗာန်ကိုဆောင်းရောက်ပြီးတော့သွားဖို့ရာနိလတစ်ခုပါပဲလို့ဒါကတော့ဆရာဆရာပါကာယ ानु ပါဒနာမှာ 14ပိုင်းရှိတယ်14ပိုင်းလုံးသူတစ်ပိုင်းတစ်ပိုင်းနဲ့အာထုံနေလို့ရှိရင်အာနာပါနသက်သက်ဝင်တဲ့ရှုနေရုံနဲ့လည်းပဲအခုပြောတဲ့အဲပြမှုပြမှုတွေလည်းပြီးသွားမယ်နောက်အဲယုတ်တရားသဘောမျှပဲကိုကိုခေါ်တဲ့ယုတ်တရားသဘောမျှပဲထင်ပြီးတော့ပုဂ္ဂိုလ်သားတော်စိတ်သုံးနေတဲ့သဘောလည်းသူပြီးသွားမယ်အဲတော့တဏှာရိတိအမိတွေအစွဲတွေမရှိဘဲနဲ့လည်းကင်းကျင်းပြီးတကသာရိတိအမိစွဲမရှိလို့ကင်းကျင်းသွားလို့ရှိရင် ဒါအရိယာမညာတော့ကြောက်တော့တာပဲနောက်အရိယာပဒပိုင်းအရိယာဘုလေးပါးပိုင်းကအဲဒီကလည်းရှိလို့ကျင်ဒီလိုပဲရောက်နိုင်လားအဲ32ခုဓာတ်တွေအဲဒါတွေပါတယ်ပฏิကုလမနတိကာရပိုင်းအဲဒီပฏิကုလမနတိကာရပိုင်းမှာလည်းဒီလိုဟောတာပဲမှန်ကတော့ပฏิကုလမနတိကာရပိုင်းကတော့သမထပဲဒါပေမဲ့လို့ သာမေမွေးခြင်းခြေသက်လက်သက်စသည်ဖြင့်ရှင်ရင်းရှင်ရင်းနဲ့အဲဒီရှုတဲ့စိတ်ကလေးရဲ့အဖြစ်အပျက်ကိုသိပါလို့ရှိရင်သူကဝိပဿနာဉာဏ်ပြည့်နိုင်ပါတယ်။သမုဒိယဓမ္မနုပတိဝိယဓမ္မနုပတိဒါကြောင့်သူအဲ့ဒီမှာဟောတာဖြစ်ခြင်းတရားဖြစ်ခြင်းတရားရှုတယ်တဲ့။သာမေမွေးခြင်းလို့ရှုနေရတော့ပဲဖြစ်ခြင်းတရားဖြစ်ခြင်းတရားပါမလဲ။သမထမှာမပါဘူး။ဒါနဲ့သာမေမွေးခြင်းလို့လုံးသွင်းတဲ့စိတ်ကလေးကပြည့်လိုက်ပြည့်လိုက်နေတာလေးတွေကသင်လာတာ။ဒါသမုဒိယဓမ္မနုပတိဝိယဓမ္မနုပတိစသည်ဖြင့်ဟောပြီးအဲ့ဒါလည်းပဲ နိဗ္ဗာန်ရောက်ကြောင်းတရားတစ်ခုပဲလို့အလို14ပိုင်းရှိပါတယ်အာနာပါနာပိုင်းရယ်သီကုလာမနဲ့သီကာရာပိုင်းရယ်အရိယာသာပိုင်းအရိယာအရိယာသာပိုင်းသမ္ပဇင်ညပိုင်းပြီးတော့ဓာတုဝဝဋ္ဌံပိုင်းပြီးတော့ ဒီဝတိကမနဲ့ဒီကာရဆိုတဲ့အဲသင်္ချိုင်းနဲ့စပြီးတော့သူတွေကောင်းနဲ့စပြီးနှလုံးသွင်းတာလေအဲ့ဒါကကိုယ်ပဲအဲတော့၁၄ပိုင်းရှိပါတယ်နောက်ပြီးတော့ဝေဒနာနုပါဒနာနောက်ပြီးတော့စိတ်ဓာနုပါဒနာအဲ့ဒီအပြီးတော့ဓမ္မနုပါဒနာသူက၅ပိုင်းရှိတယ်ဒီဝေဒနာပိုင်းခန္ဓာပိုင်းအာယတနာပိုင်းကိုယ်စဉ်ပိုင်းသစ္စာ၄ပါးပိုင်းဆိုပြီး၅ပိုင်းရှိတယ် အဲ့ဒါတွေအကုန်လုံးကပေါင်းလိုက်လို့ရှိရင်ချင်း20နဲ့တစ်ပါးရှိတယ်အဲ့ဒီ20နဲ့တစ်ပိုင်းလုံးအကုန်လုံးနိဗ္ဗာန်ရောက်ကြောင်းတရားကြီးတဲ့ပဲဘယ်ပုံပဲနည်းရောက်တော့ဆိုတော့ရှုတိုင်းရှုတိုင်းဟာတတိတရားလေးဖြစ်တယ်အဲဒီတတိတရားတွေဒုက္ခသစ္စာပဲမှတ်ရတဲ့တတိတရားဒုက္ခသစ္စာလူရင်းကတော့ အမှားရတဲ့တတိလေးရဲ့အာယုံကဒုက္ခသစ္စာပဲအမှားရတဲ့တတိလည်းပဲအရိယာမဲ့မဟုတ်သေးတော့သူ့ကိုဒုက္ခသစ္စာတွေထည့်ပြီးတော့ဒီတွေ့ပြီးတော့ကြားပါသူကနောက်ဆုံးချိန်လေးကိုသူကယူရတယ်ခြေပိုင်းကိုခြေတိုင်းမှာတော့ခြေတိုင်းခြေတိုင်းဟာအာယုံကသူကဒုက္ခသစ္စာတရားပဲကျူပြီးနေတာလေးကလောကီမေဃသစ္စာတရားပဲဒါပေမဲ့လို့ နောက်ဆုံးပိုင်းအချိန်ကြတော့ကိုမစ္စတဆိုလို့လည်းအိဗေကြမစ္စတမစ္စအနောက်ဆုံးပိုင်းနောက်ဆုံးပိုင်းအချိန်ကြတော့ဒီကျုတိမှုလေးဖြစ်ပြီးတာနဲ့အရိယမေဃသစ္စာနောက်ကဆက်ပြီးတော့ပြရမှာမစ္စတသာဆိုတော့လည်းတော့သဘောရှိတယ်ဖြစ်ပေါ်တဲ့ယုံနာတွေကိုရှင်ရှင်နဲ့နောက်ဆုံးရှိတဲ့အချိန်လေးတစ်ချိန်မှရှိတယ် မြင်လာတာဖြစ်စေကြားလာတာဖြစ်စေနာမလာဖြစ်စေကုသတာဖြစ်စေကိုယ်ရသနာဖြစ်စေထုတ်ကြတာဖြစ်စေအဲဒီဖြစ်ပေါ်လာတဲ့တရားလေးကိုရှုလိုက်တော့ဖြစ်ပေါ်လာတဲ့တရားလေးကအာယုရှုတဲ့တရားလေးကရှုမှတ်တဲ့တရားလေးကသတိအဲဒီရှုမှတ်ပြီးတာနဲ့တခါလဲအာယုလေးဖြစ်ပေါ်လာတာရှုမှတ်ပြီးတာနဲ့အရိယာမဲကနောက်ကဆက်ပြီးတော့ဖြစ်လာမှာအဲဒီဖြစ်ပုံလေးကိုယူပြီးတော့ ဒါကဒါကသူကပြုမှတ်တဲ့ဥစ္စာကဒုက္ခသစ္စာပဲမှားရတဲ့အာယုံနဲ့တကွမှားသိတဲ့အဲမှားရတဲ့တတိလေးပါသူကဒုက္ခသစ္စာနဲ့ထည့်ပြီးဒုက္ခသစ္စာမစ္ဆတာတာရင်းအဲမြစ်တဲ့ပါရပြီးတော့နေတဲ့ဥစ္စာကတော့သူကသမှုရသစ္စာပဲသမှုရသစ္စာနဲ့မြစ်တဲ့ပါရဒီခိုက်တာမှမရှိပါဘူး မကျွမမလို့ရှိရင်တော့ပြင့်မယ်ဒီသမုဒယသစ္စာအဲဒီဟာသမုဒယသစ္စာပဲမေဇာထတာဆိုရင်လည်းအနေတိပဲအဲဒီကျွမပြီးပြီးနဲ့ဒီဇိုင်းနဲ့ခြုံငိမ့်ပြီးတော့သွားရကိုရောက်သွားပြီခြုံငိမ့်သွားတဲ့သဘောကသူကဒုက္ခနဲ့သမုဒယတွေအကုန်လုံးငြိမ့်သွားတဲ့သဘောတဲ့ဖြစ်တဲ့အာဖြစ်ပေါ်လာတဲ့အာယုံရောကျွမတဲ့မှတ်ရတဲ့တတိကလေးနဲ့တကွာပေါ့အဲဒီအဲဒီသဘောတွေတခါလေအကုန်လုံးခြုံငိမ့်သွားတဲ့သဘောမေဇာထနိရောဓသစ္စာပဲသဘာဝ အဲဒီနိရောဓသစ္စာကိုဆက်ရောက်ပြီးတော့သွားတာကမေဃသစ္စာပဲနိရောဓသစ္စာချုပ်ငင်းတဲ့သဘောတည်းပြုက္ခနဲ့ဆိုကြောက်ရောက်ပြီးတော့သွားတာအဲဒါသမာဓိတိသမာသင်္ကပ္ပသမာဝါစာသမာကမ္မတသမာဇီဝသမာဝါယာမသမာသတိသမာသမာဓိတို့ပါဠိတုတ်တိသူကမေဃင်7ပါးတဲ့နေ့ကဟောခဲ့တာလေအဲဒီကိုရည်ရွယ်ကြည့်ရင်မေဃင်7ပါးဖြစ်ဒါပဲလေစိတ်ကလေးတစ်ချိန်နဲ့ဖြစ်တာပဲအဲဒီမှာ သူရင်းရလေးရုပ်နဲ့သူရောက်ပြီးတော့သွားတာလေတဲ့ဒီနည်းနဲ့ပဲအဲ့ဒါသစ္စာလေးပါးတရားပဲတဲ့ဒီနည်းချင်းတခါတဲ့ဝဆင်းရဲမှာဆင်းရောက်ပြီးတော့သွားနိုင်တယ်ဝဆင်းရဲထမ်းမြောက်ကြောင်းဖြစ်တဲ့ဓမ္မထာနည်းတစ်ခုပဲဆိုပြီးတော့အထာရတာတရားအဲ့ဒါသစ္စာလေးပါးကိုတရားရင်နဲ့ပြီးသွားတယ်ဆိုတော့အဲ့ဒါပဲဒီနေ့ရတဲ့တခါပြောပြီးလားမသိဘူးသစ္စာလေးချက်တရားရင်နဲ့ သိကျက်ပဲလို့သစ္စာလေးပါးကို။ဒါပြိုင်နဲ့ဘယ်လိုသိသလဲဆိုလို့ရှင်သစ္စာလေးပါးကိုသိတာတခုသိတာပါ။နိရောဓသစ္စာဆိုတဲ့နိဗ္ဗာန်တရားလေးအဲ့ဒါကိုသိတာ။ဒီပြတဲ့တရားတွေပြီးရင်ပြီးရင်နောက်ဆုံးဒီပြတဲ့တရားတွေလုံးဝစိတ်သုံးချုပ်ငင်းရာလေးပြုတ်ကနေကြောက်သွားတော့ချုပ်ငင်းတဲ့သဘောလေးကိုသူသိသွားတာတခုပဲသိတာပါပဲ။ဒါမှမချုပ်ငင်းတဲ့သဘောကိုသိရတော့ မချုပ်ငိမ့်တဲ့ဖြစ်ပြတဲ့တရားတွေဟာဆင်းရဲတွေမကောင်းတာတွေပဲဆိုတာသင်ကြားတာအပူတွေကအေးရကိုရောက်သွားတော့ကိုမူလကလာခဲ့တဲ့အပူတဲ့နေရာတုန်းကဟာတွေမကောင်းဘူးအေးတဲ့နေရာရောက်တော့မကောင်းတယ်ပြီးရတာတူပဲဒါလိုပဲသူကဖြစ်ဖြစ်တဲ့တရားတွေပြီးရင်ပြီးရင်ကဖြစ်ဖြစ်တဲ့တရားလုံးဝစိတ်သုံးတဲ့နေရာလေးရောက်သွားတော့ဖြစ်ဖြစ်တဲ့ဖြစ်ဖြစ်တဲ့တရားတွေစိတ်လုံးငြိမ့်နေတဲ့တရားကောင်းတာပဲ ငိမ့်တာကိုသိတဲ့ပြင်မငိမ့်တာတွေကိုလည်းသူမကောင်းတဲ့တရားတွေကိုသွားပြီးတော့သိတယ်။အဲကြောင့်ဒီတော့ကချုပ်ငိမ့်တဲ့သဘောကောင်းတယ်လို့သိတဲ့ပြင်မချုပ်ငိမ့်တာတွေကမကောင်းတဲ့တရားဆင်းရဲတွေပဲလို့ဒီလိုလည်းသိနိုင်တာကို။ဒါတော့ချုပ်ငိမ့်တဲ့တရားအကောင်းမသိလို့ရှိရင်အကောင်းမှဆုံးမှမသိတော့အဆိုးတွေလည်းသူကသာအနစ်သက်နေမှာ။အင်း အခုတော့ချုပ်ချင်းတဲ့တရားကကောင်းတယ်မချုပ်ချင်းတဲ့တရားမကောင်းဘူးဆိုတာပြီးတော့ဒီမကောင်းတဲ့တရားတွေပေါ်မှာပါရမေတ္တနာသူမပြည့်ဘူးငြိမ့်သွားတယ်အဲ့ဒါသမှုရသစ္စာကိုပြီးတာပဲလားဘာဟာနာပရိဝေဒခေါ်တယ်ပယ်တော့အချင်းပြီးတော့အဲပြီးတော့မေဃသစ္စာဆိုတာကတော့ ရှင်ရင်းတဲ့နေရာကိုရောက်သွားတဲ့သဘောဟာသူဟာမေဃသစ္စာကိုဒါကတော့ပြန်စဉ်းစားပြီးတော့တာကိုဘုသနာဖြစ်သွားတာကိုဒီလိုဒီလိုငြိမ့်သွားတာပဲလူငြိမ့်ရဒီလိုရောက်သွားတာလို့ဆိုပြန်ပြီးတော့အဲဒီလိုပြီးနိုင်တဲ့အတွက်မေဃသစ္စာလည်းသူကပြီးနေတာပဲအဲဒီမှာနိရောဓသစ္စာကိုအာယုပြုသောအပြင်ရှင်ရင်းတဲ့သဘောကိုပြီးသွားအဲနိရောဓရှင်ရင်းတာလေးကိုပြီးတော့မရှင်ရင်းတဲ့တရားတွေမကောင်းဘူးဆိုတာပြန်ဆင်ရင်လို့ရှိရင်ပြီးနိုင်မရှင်ရင်းတဲ့တရားတွေအပေါ်မှာတာယာနေတဲ့ဟာ ဒါမဖြစ်နိုင်တော့ဘူးမကောင်းမှပြီးတော့မဖြစ်နိုင်ဘူးကြီးပါသမှုရသစ္စာကိုလည်းပြင်းကိစ္စကြီးတာရှင်ရင်းတဲ့နိဗ္ဗာန်တရားကိုအာရုံပြုပြီးတော့ပြီးသွားတဲ့ဥစ္စာမေဃသစ္စာမိမိတဏ္ဍာဖြစ်သွားတာကိုမိမိတဏ္ဍာဖြစ်သွားတဲ့ဒါလေးပြန်စဉ်းစားပဲချင်းမလို့ပြီးနေတာပေါ့ကိုဖြစ်သွားတဲ့ဥစ္စာအဲဒါသစ္စာ၄ချက်တရားရင်နဲ့ဘယ်လိုပြီးတော့ဆိုလို့ချင်းအဲ့ဒီပုံနဲ့ပြီးတာတဲ့အခုအလဲကျနေတာဓမ္မဝိဟာရ အဲသစ္စာလေးချက်တစ်ကြိမ်နဲ့ပြီးကျပဲလို့နိသစ္စာလေးချက်တစ်ကြိမ်နဲ့သိတာနိဗ္ဗာန်မြင်ကကျွန်းသစ္စာမှန်စွာသိမှုရှိတာပဲတဲ့နိဗ္ဗာန်နိဗ္ဗာန်တခုဒီတော့အပြင်ဒီရောဒီအာရမဏတောပတိဝေရောကိုနိရောဓနိဗ္ဗာန်တရားတော်ဖြင့်သိစေတတ်ကိုသူငင်းတဲ့သဘောတည်းကိုရောက်ပြီးတော့ပြီးသွားတာပဲကျွန်းတဲ့သစ္စာတွေကတော့

အခုမချွင်ရင်းတာတွေကောင်းမှကောင်းမှဆုံးမှမသိတော့ကောင်းတယ်ပြင်ပြီးတော့အခုလူချင်းနေကြတာကိုအခုအခုလက်ရှိဖြစ်တဲ့ဘဝမျိုးတွေလက်ရှိဖြစ်တဲ့ယုံနာမျိုးတွေလက်ရှိဖြစ်တဲ့ရှင်နေမျိုးတွေလက်ရှိဖြစ်တဲ့အနေထိုင်မျိုးတွေခံစားရတာမျိုးတွေဒါတဲ့ကောင်းတာတွေအဲဒါတွေကောင်းနိုင်မယ်ပြင်ပြီးကောင်းနိုင်လို့လို့တဲ့တရားသဘောကျတယ်အခုချုပ်ငင်းတဲ့နိဗ္ဗာန်တရားတွေချုပ်ငင်းနေတာချင်းကောင်းတာပဲဆိုရင်မချုပ်ငင်းတဲ့သဘောတွေကအကုန်လုံးမကောင်းဘူးလို့ပြီးတော့အဲဒါတွေမင်းတာယာမှုဖြစ်တော့မလဲ အဲဒီသာမှုတွေနေပါဒါကလည်းပဲတုံငိမ့်တာပေါ့လေသောတာပန်မှာသောတာပန်စင်တာတောင်ငိမ့်တယ်အကုန်လုံးငိမ့်တာမဟုတ်ဘူးသောတာပန်မှာသက္ကာဒိဋ္ဌိတို့ဝိသိကိစ္စတို့အပေကြလောက်တဲ့ကိလေသာတို့အဲ့ဒါတွေဖြစ်နိုင်လောက်ကျမ်းမ်းတဲ့ကိလေသာတွေငြိမ်းသွားတာဟိုသင်းလိုပဲဟောလားမျက်စိမှုံနေတာမျက်စိမှုံနေတဲ့ပုဂ္ဂိုလ်မှာမျက်စိလုံးလုံးအလင်းမရပဲဖြစ်နေသေးလေး ဈေးကောင်းလေးရလို့မျက်စင်းခတ်လိုက်တော့မှတခါလေမျက်စိစိန်လေးတွေပါလေးတွေပါပြီးနည်းနည်းရိုးရိုးရိပ်တွေထင်လာရိုးရိုးရိပ်တွေထင်လာရိုးရိုးရိပ်တွေထင်တော့လေရိုးရိုးရိပ်တွေလောက်မြင်လာပဲပဂရီကောင်းတဲ့လူတွေတော့ပဲမြင်အောင်မလဲတော့အဲနောက်တော့တခါဈေးခတ်လိုက်တော့ကိုတခါပို့ပြီးတော့ကြည်ကြည်လင်လင်မြင်လာဒါလည်းပဲသူ့စင်တားလောက်ကောင်းမှမကြည်လင်သေးဘူးပေါ့နောက်တခါဈေးခတ်လိုက်လို့ရှင်ပြင်းသာပြီးတော့ကျင့်ပြီးတော့မြင်လာတယ် ဒါလည်းအကုန်လုံးမြင်တာမဟုတ်ဘူးနောက်တစ်ခါစိတ်ကလည်းမှအကုန်လုံးပဂရိမျက်စိသူများလိုကောင်းသွားတယ်ဆိုရင်ဒါအကုန်လုံးမြင်တယ်အဲ့ဒါလိုပဲသူကအရိယာမက်က၄ဆင့်ရှိတယ်အဲဒီ၄ဆင့်မှာသောတာပတိမင်းနဲ့သမုဒိယကိုသာတာယာမှုကိုပယ်တယ်ဆိုတာတော်ရုံပယ်တာပဲအကုန်လုံးပယ်တာမဟုတ်ဘူးဒါကြောင့်မို့သူကသောတာပန်ရဲ့ကာမဂုဏ်အယုန်နဲ့သူကရှိနေသေးတာအရာဂံတွေလည်းရှိတာပဲအနာဂံကျတော့ကာမရာဂတွေအကုန်လုံးပြင်သွားကာမအယုန်တွေသူမသာရတော့ဒါပေမဲ့လို့ ဘဝလေးကသာလုံးကြည့်တယ်ဘဝလေးနဲ့ဖြစ်နေရတာတော့လုံလုံကြီးသူမယွန်သေးဘူးမမုန်းသေးဘူးမဆက်ဆုပ်သေးဘူးဒါကြောင့်မို့သူကယူဘဘဝအယူဘဘဝတွေသူဖြစ်နေသေးတာပဲအရဟတမေရောက်တော့မှအကုန်လုံးသာယာမှုကင်းတာဘယ်ဟာမှသာယာမရှိဘူးမသာတော့ဘူးဒီမှာအကုန်လုံးကင်းတာအဲ့ဒီမှာရောဓကိုလည်းပမေနနေပြီးရောဓသူငင်းတဲ့နိဗ္ဗာန်ကိုလည်းပမေနနေပြီးပြီးတော့မချုပ်ငင်းတဲ့တရားတွေကဒုက္ခသစ္စာတရားတွေအကုန်လုံးမကောင်းဘူးဆိုတာ အဲဒီကျမှစီစဉ်လင်းတဲ့တခါတည်းသေချာပြီးသွားတယ်အဲဒီတော့မှတခါတည်းသမှုရိယတာယာမှုတွေအကုန်လုံးကျင့်သွားတယ်ဒါကြောင့်ဒုညဉ့်ရနိဗ္ဗာန်သိတာနဲ့ဒုက္ခသစ္စာဆင်းရဲတရားတွေလည်းသိရဲတယ်အဲဒီဆင်းရဲတရားတွေတာယာမဲ့တဏှာလည်းပဲပယ်ခြင်းကိစ္စပြီးသွားလို့သိတယ်အဲတော့ဒုညဉ့်နဲ့နိဗ္ဗာန်တွေ့သွားတာကမေဃသစ္စာဖြစ်တော့မေဃသစ္စာလည်းမိမိတဏှာဖြစ်သွားလို့သူ့လည်းပဲ ပွားများခြင်းကိစ္စပြီးသွားပြီတဲ့ကိုယ်တဏ္ဍာပြန်ပွားရမှာပွားများခြင်းကိစ္စပြီးသွားတယ်သူလည်းပြန်စဉ်းစားလို့ချင်းပြီးလည်းပြီးနိုင်နေပါပြီဒါကြောင့်မို့သစ္စာလေးချက်တစ်ကြိမ်နဲ့ပြီးကျပဲလို့ဒီနိဗ္ဗာန်မြင်ကကျွန်းသစ္စာမှန်စွာသိမှုကြီးကိုညောင်းမှာတောင်းဖို့ပေးတာအဲကလေးတော့ဆိုကြလည်းပြင်ကြည့်ဒါလေးဆိုပြီးတော့ဒါလေးကကြားလည်းကြားနေကြပါအောင်ဆိုသွားပါအောင်လား မေတ္တာတရားဆိုရင်အလုံးစုံသစ္စာ၄ချက်တရားရင်းနဲ့သိကျက်ပဲလို့နေသစ္စာ၄ချက်တရားရင်းနဲ့သိကျက်ပဲလို့နေနိဗ္ဗာန်မြင်တာသစ္စာမှန်စွာသိမှု နိဗ္ဗာန်မြင်ကသင်္သစ္စာမှန်စွာသိမှုကြီးအာရုံတော်ပါလာဝင်နေလက်ခံကြပါလေနိဗ္ဗာန်မြင်ကသင်္သစ္စာ မ်းစွာသိမှုကြီးမြင်လာတဲ့ကျွင်းတဲ့သစ္စာတွေကိုမှန်စွာသိမှုပိစ္ဆာပြီးသွားတယ်တကယ်အဲ့ဒီချိန်မှာအာယုပုပိတိတာမဟုတ်နိဗ္ဗာန်တခုပဲပြီးသွား အဲဒီပေါ်ဒီနေ့ဆက်နိဗ္ဗာန်ကိုမြင်ပြီးတော့သစ္စာလေးပါးတရားကိုသိပြီးသွားပါတယ်တဲ့။ဒါမြတ်ဝဆင်းရထွံ့မြောက်ပြီးတော့သွားပါတယ်။ယောဤကောစီဘိက္ခဝေဒီမေသတ္တရောပရိပဒာနေဧဝံဘာဝေယပတ္တဝတ္တာနိသာသဒွိနံပလနာညတရပလပါတိကင်ခံဒေဒီဝရမေအညာပတိဝဥပါတိပိပေနာဂာမိတာ။ ဘေကဝေယံတို့ယောဂီကောစီမမရှိတုံရောသောပုဂ္ဂိုလ်ဒီမမရှိတုံရောသောပုဂ္ဂိုလ်ဆိုတာဘယ်လိုအားတော့ဆိုတော့ဘိက္ခုဝါရာမယ်ဖြစ်ဖြစ်ဘိက္ခုနီဝါရာမိန်မှာပဲဖြစ်ဖြစ်ဥပါဒကောဝါယရနာသုံးပါးစီကနေတဲ့တခါယောက်ျားပဲဖြစ်ဖြစ်ဥပါဒီကာဝါယရနာသုံးပါးစီကနေတဲ့ယုသမီးဓမ္မပဲဖြစ်ဖြစ်ဒါတွေယောဂီကောစီပဲတဲ့ဒီလိုရောက်သောပုဂ္ဂိုလ်သာသူတို့ပဲ အမှန်မရှိဘူးပေါ့လေအဲယောက်ျားရဲ့မိန်းမရဲ့ညာရဲ့လူရဲ့ခွဲမထားဘူးလူကြီးလူငယ်ခွဲမထားဘူးရသော်ဘုရားရဲ့သုံးမဩဝါဒလိုက်နာကျင့်မဲ့ပုဂ္ဂိုလ်စဉ်အကုန်လုံးပဲယောဂီကိုယ်စီအမှန်မရှိသုံးကျော်သောပုဂ္ဂိုလ်ဘယ်သူဖြစ်ဖြစ်လူပဲဖြစ်နတ်ပဲဖြစ်ဖြစ်အကုန်လုံးဆိုတော့လေနတ်ကတော့ဒီတိရတရားကိုတကူရကတရားထုတ်ဖို့ရတော့မလွယ်ဘူးပေါ့လေဒါမဲ့သူကနာတစ်ချုပ်တော့ရမှာပေါ့ဘေကုရိယာနဲ့ယောဂီကိုယ်စီအမှန်မရှိ သုံးကြောသောပုဂ္ဂိုလ်သည်ဤမေသတ္တရသတိဌာနေဤ၄ပါးသောသတိဌာန်တရားတို့ကိုဧဝံဤဟောခဲ့သောအစဉ်အစဉ်ဧဝံဤဟောခဲ့သောဟောပြခဲ့သောဤအစဉ်ပါဝိယပွားများရမယ်အဲဒီသတိဌာန်၄ပါးတွေကာယ ानु ပါဒနာသတိဌာန်ကိုမူရာတွေဒါတွေကိုကျူတာဟောခဲ့တယ် နှစ်နှစ်လောက်ရှိသွားပြီနဲ့ဒီလိဒ္ဓနာသုဘဝနာဥမဒီနေ့ဒီနေ့တော့ပြီးသားဝေဒနာ అను ပဒနာပရိပဒာနေဝေဒနာတွေဝေဒနာ၉မျိုးယူဖို့သေတာ అను ပဒနာပရိပဒာနေအဲဒီမျိုးတွေအားလုံးစัจ java မျိုးရှိတယ်ဘာမှဝေဒနာတာဓမ္မ అను ပဒနာပရိပဒာနေသဘောတရားတွေယူဖို့အဲဒီပရိပဒာ၄ပါးတရားတွေကို ပွားများလို့ရှိရင်တဲ့အေဝံဤဆိုခဲ့သည့်အတိုင်းသောတဝင်တဲ့ကျွန်းသောတဝင်တဲ့ကျူးကိုကျွန်းဤတိုင်းအရိယာဘုရင်အရိယာဘုကျွန်းကျွန်းဤတိုင်းပေါ့အဲဒီကျွန်းကျွန်းဤတိုင်းကြာလာတယ်အဲဒီပြောပြခဲ့တဲ့အတိုင်းဒီသတိဓာလေးပါးတရားပွားများလို့ရှိရင်ဘယ်လောက်ကြောင်ပွားများလဲတတ္တဝုတ္တန်ခုနှစ်နှစ်တို့ပါလို့ခုနှစ်နှစ်ပွားများရမယ်ဘေကွေရန်တို့ ယောဤကောစီမမည်သူဆုံးကြောသောသူသည်ဒီမေသတာရပရိဒါနေလေးပါးပရိဒါတရားတို့ကိုခြေဝင်ဤသွားခဲ့ပြီးတော့နိစ္စံပါတာဝတ္တနိကိုနေခဏနိဒုက္ခရပါလုံးဘာဝေးရပေါ်များများအောင်ပေါ်များလို့ရှိရင်ဘာအကျိုးရမလဲအကျိုးဟောတော့မှာသဗ္ဗတုပုဂ္ဂိုလ်ရိနာမရဏံနပါသောပုရုရိညတံဖလံတဘာဘာသောပုဂ္ဂိုလ်ပါတိကင်္ခာလိုရှိရ၏ ကိုကျိုးနှစ်ပါးတွေကတဘာပါဧကံလို့ရှိရပါတယ်ပြစ်မှာပဲဒီဒီတိုင်းလို့လို့ရှင်ဒီကိုတရားတွေရပါကိုတွေတုံးဆိုဒေဒီဝါရမေအညာပတိဝဥပါဒတိသေနာဂာမိတာဒေဒီဝါရမေမျက်မှောက်အာရဘောမျက်မှောက်ဘဝ၌ပင်အညာဝါအရဟတဟုသော၎င်းဥပါရိသေတိသွယ်လမ်းမှုဥပါရံကျွင့်နေသတိစီတော်နာဂာမိတာဝအနာဂံဖြစ်ပြီးတော်၎င်း

ဘယ်လောက်ရောက်မလဲဆိုရင်အနာဂတ်ဖြစ်မယ်အနာဂတ်တော့ဖြစ်နိုင်တယ်ဒီရင်ပြတ်တယ်ဒီကအောက်တရားတွေကဒီကအောက်တရားတွေတော့သူပြောကြမလို့ဘောဒီအထက်အဆုံးအမြင့်နေတောင်ရောက်နေမှာတော့ဒီအောက်ကတရားတွေကတော့ပြစ်မှာမဟုတ်ဘူးဝိပဿနာညာဖြစ်ပါမလားလို့မေးကြဘယ်ရှိမလဲသူစားပြရမှာပေါ့သူကဝိပဿနာမဖြစ်ဘဲနဲ့ရဟနာပဲဖြစ်နိုင်မှာတော့ပတ္တပါတိမဲ့ရာမိမဲ့ဖို့ဒါတွေဟောဆိုဒါတွေလည်းပါပြောကြလို့ဘယ်လဲအနာဂတ်ရဟနာတော့ဖြစ်နေတယ် ရောက်ပါတရားတွေလည်းဘုံဖြစ်တော့တာပေါ့။ကောင်းဆုံးကိုသူကညွှန်ကြားတယ်။အခုကစပြီးတော့ဘုကာလအထေဝတ္ထုတွေကိုဈေးရောက်တဲ့ပုဂ္ဂိုလ်ကလည်းဈေးရောက်တော့ကိုအကောင်းဆုံးဟာတွေပြောရတယ်။ဗမာဟာတွေတောက်ပြီးတော့ဂုံရှိကျူးနေတော့ပဲပြင်မလဲ။သူများတဲ့ထူးတဲ့ဥစ္စာကိုပြောတယ်။သူများတဲ့ထူးတဲ့အထူးဆုံးအကောင်းဆုံးကျိုးတွေကိုပေါ်ပြပြီးတော့ကျောင်းကအဲ့လိုပဲ ဒီတရားကလည်းအကောင်းဆုံးအကျိုးတွေကိုပေါ်ပြတာအကောင်းဆုံးအကျိုးတွေအကောင်းဆုံးအကျိုးတွေကအရိယာနာဂာနဲ့ရဟနာဖြစ်ရဟနာဖြစ်ကတော့အမြင့်ဆုံးပဲအဲ့ဒီမရောက်ရင်တောင်မှနာဂာနဲ့ဖြစ်ပါမယ်တဲ့ခုနှစ်နှစ်အထုတ်ပါခုနှစ်အထုတ်ပါဆိုတာကလည်းသူကမပြတ်မစဲအထုတ်ကိုပြောတာဟိုဒီနေ့လောက်အထုတ်ပြီးတော့ပရမတ်တရားလောက်ကအထုတ်ပြီးနောက်အာမထုတ်ပဲနဲ့နေခုနှစ်နှစ်ပြီးတော့မှသွားတယ်လို့တခါအထုတ်ဒီလိုမဟုတ်ဘူးသူက ကြားရကြတယ်ကျူးကြကျူးကြလို့ကြားရံကရံကအထုတာပြောတာမဟုတ်ဘူးသူကတော့ကြောက်အထုတာပြောတာတော့ကြောက်အထုနေရခုနှစ်အထုလို့ရှင်တဲ့နာဂရနာဖြစ်မယ်ခုနှစ်ဆိုတော့ဘာထုနေတဲ့ပုဂ္ဂိုလ်ကနည်းလိမ့်လူတွေဆိုရင်တော့ခုနှစ်အထုကိုသိခဲ့တာဘောစာရေးတော်ရင်နေတိုင်းလည်းပဲအထုနိုင်မလဲညာတင်္ဂါတွေကတော့မှခုနှစ်အထုရမယ်ဆိုရင်ခဲသားပဲသူက နည်းနည်းပါးပါးလောက်အားထုတ်နိုင်တယ်နည်းနည်းအားထုတ်နိုင်ဘူးခုနေတာကာလမှာသိအားထုတ်နိုင်ကြအောင်ခြေတုံးကတော့အားထုတ်ပါတယ်ဆရာလက်တဲ့တုံးကတော့ဘယ်ခုနှစ်နှစ်ရဟုတ်မလဲအကြာကြီးအားထုတ်နေကြတော့ဒီလိုညာဖြစ်ကြတဲ့အားထုတ်နေကြတာပဲအဲမူလတွေကသာသနာ့ဘာဝင်လာတဲ့ရံပြူလာတဲ့ကသူအရာတကိုရောက်အောင်အားထုတ်မယ်ဆိုပြီးတော့ဝင်လာကြတာကိုရံပြူသင်တဲ့ဒိဋ္ဌာလေးတွေသင်ကြားသင်ကြားပြီးတော့သူတို့တော်တော်ကြောင်းနေနေပြီးတရားအားထုတ်နေကြတာပဲ သိရင်လို့ဘာလို့ပြောင်းအောင်ရှိဒါလည်းလုံးပထမစာရင်းကဆိုလို့ရှိရင်စာသင်ကြားကိုမရှိသေးဘူးဘုရားကစာရီပေးရီဆိုလည်းရှိတာမဟုတ်ဘုရားဟောတဲ့တရားကလည်းနည်းနည်းပဲရှိသေးဘုရားကကျင့်သင်ကြားပြုတယ်များများမရှိသေးဘူးဘုရားရဲ့အားထုတ်နေကြတာသို့တော်လည်းခုနေခါကာလမှာလည်းခုနှစ်နှစ်လောက်အားထုတ်ဖို့ဆိုတော့မလွယ်ဘူးတစ်နှစ်လောက်တော့မအားထုတ်ဖို့သိမ့်မလွယ်အဲ့ဒါမြတ်စွာဘုရားလောကလူတွေလိုကိုလိုက်ပြီးတော့ ခုနှစ်အားထုတ်မှပဲဖြစ်မလားတဲ့ဆိုတော့ခုနှစ်အားမထုတ်ပဲလည်းဖြစ်နိုင်ပါတယ်ဆိုပြီးတော့6နှစ်9နှစ်4နှစ်3နှစ်2နှစ်တစ်နှစ်တစ်နှစ်တစ်ချီချီကျော့လာအဲ့ဒါအားထုတ်ရင်လည်းဖြစ်နိုင်ပါတယ်တဲ့ဒီနှစ်လောက်အားထုတ်လို့ရှိရင်လည်းဒီနှစ်တောင်မှလည်းတချို့အားထုတ်ခွင့်ရခဲ့တော့ခုနှစ်လအားထုတ်ပါဘုန်းနာဆိုလည်းများသေးတာပဲသူက6လ9လတည်းပြည့်လျှော့လာအဲ4လ3လ နလတလအထုတ်ပါတယ်တလတောင်မှတချို့ကမြင်ရနေတော့တလလည်းပဲအာမရုံနိုင်မှုဆိုတော့ပဲသက်သာစီကကြော့လိုက်ပြီး15ရက်အထုတ်ပါတယ်15ရက်တောင်မှအာမရုံနိုင်မှုဆိုတဲ့ပုဂ္ဂိုလ်ကြတော့လည်းခါတော့9ရက်အထုတ်ပါတယ်ယောဤကောစီဘေကွေဤမေသရသတိတာနဲ့ဧဝံဘာဝေယပတ္တဟံသာတာတိနာပရဏညတရံပလံပါတိကင်ဟံတိတိဝေသမေညတိဝဥပတိပိဝေနာဂာမိတာ ဘေကဝေယံတို့ယောဂီကိုပြင်းမမရှိသူဆိုရောသောပုဂ္ဂိုလ်သည်နောက်ပြီးတော့ဤမေသတ္တရာပရိဒါနဲ့လေးပါးသောပရိဒါတို့ကိုဘဝအကျိုးပေးတာညံ့ရောဤဟောပြခဲ့သည့်အတိုင်းပါရမီပြုလို့ရတယ်ဘာသာခုနှစ်ပါးလုံးပါဝေးရပွားများကြအောင်ခုနှစ်ပါးလုံးပွားများသတ္တတို့ပုဂ္ဂိုလ်ကဒေဒီဝါဒမြတ်မဝါဒမြတ်မဘုရား၌ပင်အညာဝါသရတဖို့တော်၎င်း ဥပါရိတေသေဥပါရံသွေလာမှုဥပါရံကျွင်းနေတဲ့စီရနာမိတာဝအနာဂါတိတိတော်၎င်းတိတိတို့ဒွေနာပလနာတပါတော်ဖို့တို့တွင်တပါတော်ကျိုးတို့တွင်အညာတံပလတပါပါတော်ကိုတပါပါတော်ကျိုးပါတိကေခအလိုရှိရ၏ဘုရားဖြစ်မယ်ခုနလအဲခုနှစ်အာထုတ်ပါအနည်းဆုံးခုနှစ်အာထုတ်ပါအဲခုနှစ်အာထုတ်လို့ရှိရင်ဖြင့်အနာဂါညာနာဖြစ်မယ်တဲ့ဒါပါပဲသူယုတ်ကတော့အဲဒီတော့ညာကျမ်းခါတာ အများကြီးဆိုရင်9နှစ်ဒီမှာပိုင်းကြတာအနည်းဆုံးဆိုရင်လည်း9ရက်ကြားထဲမှာ9ရက်တည်းပို့ပြီးတော့15ရက်တို့တစ်လတို့နှစ်လတို့ဒါတွေလည်းရှိတာပေါ့လေ9နှစ်ဒါတွေလည်းရှိတယ်အဲအများဆုံး9နှစ်အနည်းဆုံး9ရက်အတုပါတဲ့ဒီလိုတော့ကြောက်မပြအတုံလို့ရှိရင်ညာနာဖြစ်နိုင်တယ်တဲ့ညာနာမဖြစ်တော့အနာဂါတော့ဖြစ်နိုင်တယ် ဒါတော့သိရတဲ့ပြန်နှာကောင်းပါလေဒီတိဋ္ဌာတရားအားထုတ်ရလို့ရှိရင်ဘုရားကဝန်ခံဟောတာဒီလိုဝန်ခံဟောတဲ့ပုဂ္ဂိုလ်ကကြားတာကျွတ်တုတ်တွေဝန်ခံဟောတာပဲရှိပါတယ်ဝန်ခံဟောတာကြတော့လုက္ကုမေမအထုတ်ပုံကဒီတော့မှလို့သူကသိသိဆုံးဆုံးမပါဘူးဒီတော့မှဒီတရားကအာထုတ်ပုံလေးလည်းသိသိဆုံးဆုံးပါတယ်ဘယ်လိုအာထုတ်ရမလဲဘယ်လိုရှိရမလဲဘယ်လိုရှိတော့ဘယ်လိုသိတယ်ဆိုတာလေးတွေကပါလာပြီဒီတော့ကသိကြတယ် ပြီးတော့အားထုတ်တော့လေအကျိုးကဒီ9နှစ်အားထုတ်လို့ရှိရင်9နှစ်အားထုတ်လို့ရှိရင်အနာရဟနာပြည့်မဲ့ဒီလိုကာကြတဲ့ပြေးပြီးတော့ဟောတာသမဏကိုယ်တော်ဒီအတက်ဆက်တော့အဲ့ဒါပဲပုဂ္ဂိုလ်တော်ဆိုလို့ရှိရင်မေဇိမနေရပုဂ္ဂိုလ်တဲ့မေဇိမအလဲအလနေရပုဂ္ဂိုလ်ပုဂ္ဂိုလ်က၄မျိုးရှိတယ်ဥက္ကဋိတဉ္ဇူပုဂ္ဂိုလ်တဲ့ဥပ္ပတိတဉ္ဇူပုဂ္ဂိုလ်တဲ့ နေရပုဂ္ဂိုလ်ဗဒပရမပုဂ္ဂိုလ်ဒီပါးကြီး၄ယောက်ရှိဩဂရိတညုပုဂ္ဂိုလ်ဆိုတာကတော့သစ္စာဗျာကတရားအချင်းချုပ်လောက်ဟောလိုက်ရင်ဂါသာလေးတစ်ပုဒ်လောက်ပဲဖြစ်ဖြစ်ပေါ်တယ်အချင်းချုပ်ဟောလိုက်ရင်အဲ့ဒီအချင်းလေးဟောတာနဲ့ပဲအဲ့ဒီတွေ့မှာပဲသူမဲ့ဖို့ကိုရောက်သွားတရားတို့ကိုသိသွားအဲ့ဒါဩဂရိတညုပုဂ္ဂိုလ်ခေါ်တယ်ဒါတရားနာနေမဲ့ဖို့ရောက်

အဲနည်းငယ်ရှိပါတယ်ဉာဏ်နာမရှိဟောတဲ့အခါကရံတရားဟောရင်အကျိုးတရားကြတော့ကြတယ်တော်တော်ရှိပါတယ်ဆိုတော့ဒီကနောက်မှာတော့ကိုသင်စေကြစာပေနဲ့ဆိုရင်တော့မတွေ့ရဘူးတရားဟောနေရင်လည်းဘယ်လိုဖြစ်ရင်ပဲပိုရသွားတယ်လို့ဒီလိုမတွေ့ရဘူးမရှိဘူးလို့တော့မဆိုနိုင်ဘူးပေါ့လေတို့တော့ကြည့်ဘူးရတယ်တဲတော့မလွယ်တော့ဘူးသူကသာသာပြဟောရတဲ့တရားတွေကိုနာကြမှတ်သား မှာသာပြီးတော့ဆရာသမားဥပနိတရားတွေလည်းယူပြီးရှင်းကြအားထုတ်အဲဒီလိုအားထုတ်လို့တရားရတဲ့ပုဂ္ဂိုလ်ကနေရပုဂ္ဂိုလ်ခေါ်တယ်သူကနေရပုဂ္ဂိုလ်ဒါလိုပဲနေရပုဂ္ဂိုလ်ကတော့အားထုတ်ရအောင်တန်တရားလည်းဆက်ပြီးတော့ဒီမိမိကိုသစ္စာပြကျိုးတဲ့ဓမ္မစကြာတရားဟောတော့တရားနာနေရင်အရှင်ခွန်းနေများတာတရားသူရပြီးသွားတယ်သူကမိမိကိုတန်တရားလည်းဆက်ပြီးဘုရင်စီတင်ညူနေမှာပေါ့ဥပဒိတင်ညူကျင်းတော့ဟုတ်ကုန်မရဘူးသူက အဲဥပ္ပစီတိညူတဲ့ပါပါလိမ့်မယ်တရားနာနေရင်သူကရတော့နောက်ကြံတဲ့ပုဂ္ဂိုလ်လေးဦးကြံဝါပါပါတိယမဟာနာသတိ၄ပါးကြံအဲ့ဒီ၄ပါးကတော့တရားထုတ်ရတယ်သူကအဲ့ဒီတရားနာပြီးရတော့ဆက်ပြီးအားထုတ်နေတာပဲဆက်ပြီးအားထုတ်နေလို့နောက်တည့်ကြတော့ဘောဗမတိကသောတာပန်ဖြစ်တဲ့အဲ့ဒီနောက်တည့်ကြတော့ ပါရိယမတိအဲ့ဒီနောက်တည်းကြတော့ကိုမာနာမတိအဲ့ဒီနောက်တည်းကြတော့အတ္တသိမတိကိုလေးပါးဆင်တဲ့ပြည့်စုံပြည့်စုံသူကသောတာပန်ဖြစ်ကြတယ်အဲ့ဒီပုဂ္ဂိုလ်တွေကကျင့်ကြံအားထုတ်ပြီးတော့ယူရသူတို့ကနေရသဘောရှိဒါပေမဲ့တော့နောက်အလုံးသောတာပန်ဖြစ်ပြီးတဲ့ခါကျတော့ဘက်ကပြားအနတ္တလက္ခဏာသို့ဟောတဲ့ခါကျတော့သူတို့အကုန်လုံးဉာဏ်နာဖြစ်ကြတယ်အဲဒီဉာဏ်နာဖြစ်တာထောက်သကြည့်မယ်ဆိုရင်တော့သူတို့အကုန်လုံးဒါကဥပ္ပစီတညူတွေကနေမှာပေါ့သူက

နေတော့မာနပုဂ္ဂိုလ်ရှိတယ်မျိုးမျိုးရှိတယ်မာနပုဂ္ဂိုလ်ဆိုလို့ရှိရင်နှုတ်နှေးနေတဲ့ပုဂ္ဂိုလ်ညာနှေးနေတဲ့ပုဂ္ဂိုလ်ဒါက9နှစ်နဲ့ပဲအခုပြောတဲ့အနာဂါယနာသိမှာမဟုတ်ဘူးတဲ့အဲဒီပုဂ္ဂိုလ်ကတော့9နှစ်မကဘဲနဲ့သူ10နှစ်လားအထုတ်ရင်သူ့ရမှာမဟုတ်တယ်လို့ဒါနှုတ်နှေးတဲ့ပုဂ္ဂိုလ်လည်းရှိသေးတယ်တဲ့အဲဆက်တဲ့ပုဂ္ဂိုလ်ကဆိုလို့ရှိရင်လည်းဒီလို9နှစ်တော့အမှန်တရားပါဘူးတဲ့

သင်ကြားပြတာလို့တရားအားထုတ်ရလို့ရှိရင်မနဲ့ကြလို့ရှိရင်တရားထုတ်ရတယ်ဒီလိုပုဂ္ဂိုလ်လည်းရှိတယ်ပါတော်နုသိတဲ့ပါရဝိသေသာအဓိကမိတ်တယ်မနေ့ပိုင်းကနေပြီးတော့တရားယူပြီးအားထုတ်အဲညနေပိုင်းကြလို့ရှိရင်တရားထုတ်ကိုရဒီလိုပုဂ္ဂိုလ်လည်းရှိတယ်အဲ့ဒါကတော့တိတ်ခလေးရပဲတူတာဆက်တယ်ဒီပုဂ္ဂိုလ်ကဒီနေ့ရဲနဲ့ဟိုတင်းတင်းဟိုရဲတပါတော့မလဲဘူးသူကဟဲ့တပါတော့မလဲဘူး ဒီနေ့တော်လည်းကောင်းတညတော်လည်းကောင်းသူအားထုတ်လို့ရှိရင်မဖို့ရနိုင်တယ်ဒီဟာကိုအဲ့ဒါကတုတ်ရရင်တည်းရဲ့ဟောတာရှိတယ်တုတ်ရရင်တည်းရဲ့ဟောတာလည်းဘောရီရာလကုမာရတုတ်စာဒီမှာဘောရီမင်းကိုဟောတာလည်းရှိတယ်အဲ့ဒါကဒိဋ္ဌနေရပုဂ္ဂိုလ်တဲ့ဒါတော့တဏီလုံးလောက်အားထုတ်ရတဲ့ပုဂ္ဂိုလ်လည်းရှိမှာပေါ့နေရတာအားထုတ်ရတဲ့ပုဂ္ဂိုလ်လည်းရှိမယ်၃ရက်၄ရက်၅ရက်၆ရက်ဒီလိုအားထုတ်ရတဲ့ပုဂ္ဂိုလ်လည်းရှိမယ် အဲ့ဒါတွေကဒိဋ္ဌပုဂ္ဂိုလ်တွေတဲ့ဒိဋ္ဌနေရတယ်ခုနကခုနှစ်နှစ်တောင်ကျော်ပြီးအားထုတ်ရတဲ့ပုဂ္ဂိုလ်ကမန္တနေရပုဂ္ဂိုလ်တဲ့ဒါလုံးတဲ့ပုဂ္ဂိုလ်တွေလားအခုဟိုတန်းကတော့အခုခုနှစ်နှစ်အားထုတ်ရမယ်ခုနှစ်အားထုတ်ရမယ်ခုနှစ်နှစ်ခုနှစ်အားထုတ်လို့ပြင်ပြင်တရားတို့ရနိုင်တယ်ဆိုတာကဒါမိသိမှနေရပုဂ္ဂိုလ်အလတ်စားနေရပုဂ္ဂိုလ်ပဲတဲ့သူကတော့အလတ်စားပဲတဲ့သူကညာအထက်တာလည်းမဟုတ်ဘူး ညာနှုတ်ပါလည်းမဟုတ်ဘူးလေသူလာစားပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်တွေရည်ပြီးတော့မြတ်စွာဘုရားဟောတာတယ်တဲ့မဇ္ဈိမနေရပုဂ္ဂိုလ်ဒါကဒီဝိရိယတရားတို့ရဲ့ပုဂ္ဂိုလ်တွေကအဲမဇ္ဈိမနေရပုဂ္ဂိုလ်ဖြစ်လို့ရှိရင်ခုနှစ်ရပေါ်တယ်မနေ့ကအတော့ရင်လို့တရားတို့ရမှာဒါအတိတ်ကနေရပုဂ္ဂိုလ်ဆိုခုနှစ်ရက်ဆော့ပြီးတော့ရမယ်ဆိုရနိုင်တယ်ဒုက္ခတလီတော့ရှိပုံပေါ်တယ် အကျိုးပုဂ္ဂိုလ်လာပြီးတရားထုတ်ဒီလိုပဲသူကခုနှစ်တောင်မကြာဘဲနဲ့တရားတွေကောင်းတဲ့ခြေအနေတွေသူရောက်တော့တာရှိတယ်သူကသူတော့ရှားတော့ရှားရှားလာမှတော့ကိုရှားတယ်သူကတော့အဲခုနှစ်လောက်ရောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်15ရက်လောက်ရောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်အဲတလားလောက်ဆိုတာကတော့ပြင်တော်များပါတယ်သူကတော့အဲတလားတလားကျော်လောက်ကတော့ပြင်တရားလူရောက်တဲ့ပုဂ္ဂိုလ်တွေသူကတော့တော်တော်များပါတယ်သူကတော့ပြည့်စုံပါတယ်သူက ဒါပေမဲ့လည်းကုသစွာပြောကိုခံရတော့ဘုရားစွာပြောကိုခံရအနာဂါယနာပုဂ္ဂိုလ်တဲ့အနာဂါယနာပြောင်းတော့အဲ့ဒါကတော့ရောက်တဲ့ပုဂ္ဂိုလ်ကတော့ကိုယ်သာကတော့ကြားဆိုတော့ကြားလိုက်ဦးမယ်လေဥစ္စာကတော့မရောက်ဘူးလို့တော့ပြောလို့မရှိဘူး။အင်းအဲ့နောက်စွာပြောကိုခံရတာကတော့ဖြင့်ခုနှစ်နှစ်အာထုတ်ပါတဲ့ခုနှစ်အာထုတ်ပါတဲ့အာထုတ်လို့ရှိရင်ဒီအနာဂါယနာဖြစ်မယ်တဲ့ပြီးတော့အနာဂါယနာမဖြစ်တော့မှဒီတရားထုတ်လို့ရှိရင်သောတာပန်သရဂါလောက်ကတော့ဖြစ်ဖို့ရှိတာဘောဒါကတော့တော်တော်သိကြနေတာပဲ။ အဲဒါဒီတရားအထောက်အတဲ့ပုဂ္ဂိုလ်တွေကသမဏဇီယတဲ့ဆရာကောင်းပါလေအတုခါသာပုဂ္ဂိုလ်တွေအတွက်သာပြီးတော့အတက်ဆရာကောင်းတယ်အတုကိသာပုဂ္ဂိုလ်တွေအချိုးကျနေတဲ့ပုဂ္ဂိုလ်တွေတော့ထူးတိုက်တွန်းနေကြမလို့ကိုယ့်ဟာကိုယ့်ဟာကိုယ်တွေ့ပြီးသားသိပြီးသားတွေပြည့်နေတယ်ဧကယေနောယံဘိက္ခုေမေဃောပတနာဝိသုဒ္ဓိယဘောဂပရိနိဝရဏပမရိကမယဒုက္ခဒေါမနသနာအတင်္ဂမညာသတိကမနိကမနာနိဗ္ဗာန်ရတ္တိကိရိယာယ ရိဒံသတ္တရပရိခာနာဣတိဇန္တာဟုတ်တာဣဒံမေတ္တံဒိသဟုတ်တံဘေကွေယံတို့ယရိဒံယေမေသတ္တရပရိသနာအကျင့်၄ပါးပရိသံတရားတို့သည်ပါတိစီတော်၏ရာမေဟောပရိသံ၄ပါးဒီဟူသောအကြီးသည်ဘာသာနာတော်အပေါင်းနဲ့ဝိသုဒ္ဓိယ ကိလေသာညစ်ခြင်းမှာကိဝေစင်ကျဲပွဲဒီကရဏောမေဘောတခုဒီတော်လားကြောင်းဒီတော့ရှိပါပေသည်ပရိဒါလေးပါးတရားတွေကာနုပါဒနာဝရဏနုပါဒနာစိတ္တနုပါဒနာဓမ္မနုပါဒနာပရိဒါအဲဒီကံတရား၄ပါးတရားတွေရှိတယ်အဲဒီပရိဒါ၄ပါးတရားတွေဟာတခုဒီတော်လားကြောင်းဒီတော်လားမယ်ဘယ်ရောက်မှာလဲဆိုရင်စိတ်စိတ်ညစ်ကြေးတွေစင်ကျဲဖို့ရာအစပိုင်းကသူကဟောခဲ့တယ် ဘောကပရိဒေဝနာပါပတိကမာယသို့ရင်ပူဆွေးခြင်းတို့ကိုလုံမြောက်ခြင်းအကျိုးငါဧကယနောမေကောတကူရီတော်လားကြောင်းဤတော်မြည်ပါပေဒုက္ခဒေါမနတဏောကိုစေရစေစေရအတင်ကမာယချုပ်ငင်းခြင်းလို့ငါဧကယနောမေကောတကူရီတော်လားကြောင်းဤတော်မြည်ပါပေအဲဒီပရိဒါလာသင်နဲ့အာထုတ်ပါလို့ရှိရင်ဆိုရင်ဒီတွေ့မှုတွေကျင်းကျင်းပဲတဲ့ဆိုရင်ဒီပူဆွေးစရာတွေဆိုတာဒါတွေက မလွယ်မကင်းနိုင်ဘူးတွေးကြတာပဲတွေးတဲ့ခါကလာသိခံနိုင်မှုအရေးကြီးပါတယ်ဘယ်မှုတွေးတွေဒီပြည့်နေလဲတော့တာတော့မဟုတ်ဘူးပြည့်နေလဲပြစ်တာဒုက္ခဥစ္စာရှိတာပဲငိုကြွေးမှုတွေငိုကြွေးနေလို့လဲတော့တာခွင့်ရတာတော့မဟုတ်ဘူးဒါဒုက္ခဥစ္စာရှိတာပဲအဲဒါဒီသွေးမှုသွေးမှုငိုကြွေးမှုတွေလွန်မြောက်လို့ကျင်းနေလို့ရှိရင်သူကမှန်ကောင်းနေတာပါလို့ဒီတရားတွေအားထုတ်လို့ရှိရင်သွေးမှုသွေးမှုငိုကြွေးမှုတွေကျင်းရမယ်တဲ့ မကင်းတောင်မှသက်သာခွင့်တော့ရမှာပဲဒီတရားထုတ်လို့ရှိရင်လည်းလည်းသက်သာပါတရားထုတ်တာတဲ့ပုဂ္ဂိုလ်တွေဆိုရင်ဆရာဘူးဆရာတွေလည်းပြုလို့ရှိရင်ဝူကြီးဆရာပြုလို့ရှိရင်ဒါကြတဲ့သက်သာခွင့်တွေတော်တော်ရနေပါတယ်ကိုယ်စင်းရဲ့စိတ်စင်းရဲတွေထုတ်ဖို့ရတဲ့ကိုယ်စင်းရဲ့စိတ်စင်းရဲတွေဆိုတာကတော့ဒါကတော့ရုပ်ကိုကြီးရှိနေကိုယ်စင်းရဲဆိုတာဖြစ်မှာရဟနာတော်မဖြစ်သေးတာပဲဒါပေမဲ့လို့တရားနဲ့နည်းနည်းတော့သက်သာခွင့်ရပြီးတော့ အဲလုံးလုံးကင်းလာတာဒီရုပ်ကိုကြီးကိုမရှိမှသူငြိမ့်မှလာတော့အဲစိတ်ဆင်းရဲဆိုတာကလည်းပဲစိတ်နာတရားတွေရှိနေပြုံးမှာပဲသို့တော်လည်းသူကတော့ရှိနေအနာဂံအနာဂံနဲ့ပို့လို့ရောက်ရင်စိတ်ဆင်းရဲတော့ကျင်းတယ်သူကတော့အဲ့ဒါတော့ရှိနေနာတရားတွေရှိနေပဲမလို့စိတ်ဆင်းရဲတွေမရှိဘဲနဲ့နေနိုင်ရတယ်ဉာဏပုဂ္ဂိုလ်တွေစိတ်ဆင်းရဲမရှိဘူးအနာဂံတွေစိတ်ဆင်းရဲမရှိဘူးအဲ့ဒါတွေကျင်းသွားနေတယ်အဲဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေဆိုတာလည်းပဲ သူကကြောက်เสียကောင်းတဲ့တရားတွေပဲလောကဆင်းရဲဆိုတာသူတို့နှစ်ခုပဲရှိတာပဲအတေဝုဒ္ဓနဲ့ကြောက်ပြောရင်လားမျိုးမျိုးဆင်းရဲတွေရှိနေတယ်အတေဝုဒ္ဓနဲ့ပြောလို့ရှိရင်ရုပ်ကြောင်းပြုပြီးတော့ရုပ်ကိုယ်ကြီးကြောင်းပြုပြီးတော့ဆင်းရဲတွေမျိုးမျိုးမစားရလို့မသောက်ရလို့ကိုယ်လိုရှိတာတွေမလိုရလို့ဆင်းရဲတာတွေအများကြီးရှိတာဟုတ်တော့အဲစိတ်ထဲမှာလည်းဒီဆင်းရဲတွေမှာလည်းပဲအမျိုးမျိုးတွေဆင်းရဲတွေကိုယ်လိုတိုင်းမကြည့်လို့ဆင်းရဲတွေအများကြီးရှိတယ်။ဒါမှအချင်းချုပ်လိုက်ရင်ငခုပဲရှိတယ်ကိုယ်ဆင်းရဲတဲ့သိချင်းငခုပဲ။ အဲဒီကိုဆင်းရဲစိတ်ဆင်းရဲတွေလည်းပဲချုပ်ငင်းပြီးတော့သွားစေနိုင်တယ်ဒီတရားထုတ်လို့ရှိရင်ဆင်းရဲတွေအကုန်လုံးမရောက်ဘဲနဲ့ပေါ့ဆင်းရဲကင်းစေတယ်ညာယတာရိယာမေခောတိကမာယာရာချင်းပြီးခြင်းကနိဗ္ဗာန်သာနိဗ္ဗာန်သစ္စိကရိယာရမျက်မှောက်ပြီးခြင်းကဧကယနောမေခောတကုတိတော်လံတရားနိတော်ခီပါပေ၏အရိယာမေညာရောက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုကြ ကြောင်းဒီတော့လာမယ်တခုဒီတော့လာမယ်တဲ့ဒီလမ်းကလျှောက်သွားလို့ရှိရင်မလွဲဘူးပေါ့လေလမ်းလမ်းကွဲလမ်းကွာမရှိတဲ့လမ်းအဲဒီလိုလမ်းဆိုလို့ရှိရင်ဘေးတာမဖဲနဲ့တဲ့တဲ့တာသွားဘသူမှမေးနေကြမလို့သာဆုံးလို့ရှိရင်ပြင်ကိုလိုရှိတဲ့နေရာရောက်မှာပဲအဲလိုပဲဒီတရားကဒီဝိရိယတရားကစင်နေကြပြီးတတိလေးသူကအလုပ်ကလေးတစ်ခုတည်းရဲ့လားဘာမှလည်းခဲ့တာမဟုတ်ဘူးနီးမသိရင်လည်းနီးသိရင်သူကလိုလိုလေး ပေါ်တိုင်းပေါ်တိုင်းနေသူမှတ်နေုံပဲယုံမူရာပေါ်ယုံမူရာမှနာမူရာပေါ်နာမူရာမှသတိဓာတ်၄ပါးလားဆိုတော့ကျင်းကျုံနှစ်ပါးလောက်တော့ရှိတယ်သူကယုံနေတာနှစ်ခုပဲယုံမူရာတွေမှနာမူရာတွေမှဒီမှရတာလေးနှစ်တိုင်းနေယုံပဲအဲယုတ်တိုင်းယုတ်တိုင်းနာနေနာနေတရားပေါ်လာတာလေးအမှတ်ရလိုက်နေရင်ဒါသတိဓာတ်နေပဲအဲဒါလေးကလိုက်နေလို့ချင်းချင်းနောက်ဆုံးကျရင်ဒီသတိလေးတွေကောင်းတဲ့ကောင်းကောင်းတဲ့ကောင်းသိညာလေးတွေကောင်းတဲ့ကောင်းကောင်းတဲ့ကောင်းပြီးနောက်ဆုံးအရိယာမညာ ဆိုတာပေါ်လာရိယမညာနဲ့နိဗ္ဗာန်ကိုတွေ့တာဘယ်မှမရောက်ဘူးကွာနောက်ဆုံးကြလို့ရှိရင်အဲ့ဒီမညာပူညာနဲ့နိဗ္ဗာန်မျက်မှောက်ပြုပြီးဒီရောက်တော့တာပဲအဲကြောင့်ညာယတာရိယမေကိုအဓိကမရရခြင်းသိခြင်းကနိဗ္ဗာန်သာနိဗ္ဗာန်သစ္စေကရိယာမျက်မှောက်ပြုခြင်းကဧကယနောမေကိုတခုဒီတော်လားကြောင်းဒီတော်ကြည့်ပါပေ၏တခုဒီကြောင်းဒီပဲ ဣတိဤတော့ရန်တန်ခြင်းစကားကိုမရငါသည်ရန်တန်ခြင်းကျုပ်ဒီတော်ခြင်းစကားကိုမရငါသည်ဟုတ်တန်ဟောခဲ့၏မြတ်စွာဘုရားငါအစတုန်းကဒီတရားပလင်ခံစဉ်တုန်းကဒီစကားလေးတို့ချုပ်ကလေးဟောခဲ့တယ်တဲ့ပရိသတ်ပရိသတ်ရဲ့သွမ်းရဲ့တတိတွေအကျိုးတွေကိုဖော်ပြပြီးတော့ငါဟောခဲ့တယ်တဲ့ပရိသတ်၄ပါးဒီကြောင့်ဒီတော့ခီးပဲပဲရောက်ဖို့လို့မသတ်တော်လေးကိလေသာညစ်ကြေးတွေကင်းစင်ပြီးသွားဖို့ ဆိုရင်ပူဆွေးမှုတွေကြော်လွန်ပြီးတော့သွားဖို့ကိုယ်စင်းစိတ်စင်းရဲတွေကိုလွန်မြောက်ပြီးတော့သွားဖို့အဲအရိယာမဉ္ဇဏ်ကိုကြားဖို့နိဗ္ဗာန်ကိုမြတ်မောပြုဖို့အဲဒီအကျိုးခုနှစ်ပါးပြပြီးတော့ဟောခဲ့တယ်အဲဒီလိုဟောထားတဲ့သတိရံဆိုတာဟာဘာတွေလဲဆိုတော့ဣဒမေတံပိစ္ဆာဟုတံဣဒံဤစီဟောခဲ့တော့စကားကိုပဋိစ္စသဲမိ၍ဣဒံဤ

အဲ့ဒါပါပဲအဲ့ဒီမှာဟောတဲ့အတိုင်းပရိဒါတရားတွေပွားများဖို့ကိုရည်ရွယ်ပြီးတော့သက်သာတရားတော်ဟောတယ်လို့ဆိုပြီးတော့ဒေသနာဏိကုံးတာကဘုရားဒေသနာသုံးတာလိုက်တာတရားသုံးတာအဲ့ဒီဒေသနာဟောတော့ဒေသနာပရိယောတာနဲ့ဒေသနာရဲ့သုံးလိုက်ဒိဋ္ဌဒိဋ္ဌုသဟတာအဲဒိဋ္ဌဒိဋ္ဌုသဟတာနိ

ဉာဏ်ဖြစ်သွားတဲ့ပုဂ္ဂိုလ်တွေ၃000ပဲ။သစ္စာဘုရားတော့အကျေရရတွေချက်ဟောနေရတာမှမဟုတ်ပဲဟိုဘုရားဟောရင်ဒီနားလည်လောက်တဲ့ပုဂ္ဂိုလ်တွေနားလည်အောင်လို့မြတ်စွာဘုရားနားလည်တဲ့စကားတွေနဲ့ဟိုတုန်းကလွယ်လွယ်ပဲဟောသွားဟောသွားတော့ကြာမှမဟုတ်ဘူးသာခုစာထဲမှာရေးထားတဲ့ပါဠိတိုင်းဆိုလို့ရှိရင်သိမကြဘူးနဘာနာဝါဒလို့ရှိတယ်အဲဒါတဏှာကြီးတော့ကြာမှမဟုတ်ဘူးနိုင်ဝဲကျော်တော့ရှိမှာပေါ့တော့ တရားဝင်တို့လည်းမြင်နေမြင်မယ်ပြောတာကူတာတော့ဉာဏ်တယ်လို့တော့ကျမ်းဂန်တွေကလည်းကြည့်ကြည့်ထားတာပဲအဲနိုင်ရွယ်တနာရီအတွင်းလောက်တဲ့သူဒီတရားကပြီးတော့မှာဝတရားနာနေတဲ့ပုဂ္ဂိုလ်ဘာမှမကြောက်ဘူးဘုရားကဟောရတာတော့ဒီနေ့ညကပါပြီပဲလို့သိစီမကုန်မလို့သွားလည်းမသွားနိုင်ဘူးနည်းတောင်ပြောနေနေတယ်ဒီဥစ္စာဒီနေ့နေနေနေဟောတာကြားတယ်လည်းပြတ်တယ်လည်းရေးတာပေါ့အဲဒါ

ဒါတော့ခုနေခါကစဉ်းစားကြည့်လိုက်လို့ရှိရင်တေကျမ်းဉာဏ်သာဖြစ်လွယ်ပါလားလို့အောင်းမရအောင်ဟိုတော့ကဟောတာကလည်းမြတ်စွာဘုရားကိုဟောတဲ့ပုဂ္ဂိုလ်အနေအားဖြင့်ကြည့်လိုက်မယ်ဆိုရင်လည်းပဲမရောက်စရာမရှိဘူးလားဟောတဲ့ပုဂ္ဂိုလ်ကလည်းသူတို့ရောက်တော့တဲ့ရောက်တော့တဲ့ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေရဲ့ဉာဏ်နဲ့ရှင်းကျင်ပြီးတော့နားလည်အောင်မြတ်စွာဘုရားဟောတော်တာကိုသူတို့တခါတည်းသူတို့နားလည်တဲ့စကားလုံးနဲ့တခါတည်းဟောတော့ဒါ တရားနာနေတဲ့ပုဂ္ဂိုလ်တွေကလည်းဘုရားနဲ့တွေ့ပြီးတော့ဒီတရားလက်ထဲမှာဒီတရားရမယ့်ပုဂ္ဂိုလ်တွေဒါတွေပါမီနာပြည့်စုံနေတဲ့ပုဂ္ဂိုလ်တွေအဲသူတို့နေရာချင်းကြည့်မယ်ဆိုလို့ရှိရင်လည်းတရားရဖို့ရတော့လွယ်နေတာပြီးတော့အဲဒီပုဂ္ဂိုလ်ကဒီသတိဓာန်တရားတွေဒီခါမှတခါလဲကြားတာမဟုတ်ပြီဘူးဒါတွေရှိရလည်းပဲကြားဘူးနာဘူး အားထုတ်နေတဲ့ပုဂ္ဂိုလ်တွေကြည့်ရမှာပဲဘာဖြစ်လို့လဲဆိုနေစေစေလက်တဲ့တုန်းကအခါရဘာမှာသစ္စာဆိုတဲ့တရားတရားနဲ့ကန္တရသဆိုတဲ့ပရပိုက်တယောက်ရောက်ရောက်လာတော့ရသဇာကြီးအနိဗ္ဗာန်မှာရဟန်းတော်အမြောက်များရှိတယ်အဲ့ဒါတွေကိုကြည့်ပြီးကန္တရသပရပိုက်ကနေကြီးညိုလို့သူကရှင်းမွန်း ။မြတ်စွာဘုရားရဲ့နိဗ္ဗာန်ရှိတဲ့ဉာဏ်တော်တွေကလက်မလုံးခြေမလုံးကိုငြိမ့်နေတယ်။စကားမပြော။အာမဝိသေမရှိဘူးတခါလေစိတ်စိတ်ဒီလိုကြီးကိုတရားလေးနဲ့ကိုလည်းနှလုံးသွင်း။မြတ်စွာဘုရားတရားဟောရင်လည်းနာမှာတရားမောတဲ့ခါလေကိုတရားလေးနဲ့ကိုနှလုံးသွင်းပြီးတော့နေနေတာ။ဒါတော့ကာဏကပြိဋ္ဌိကသူကဒီလိုစိတ်ညင်တာသူကမြင်မှမမြင်ဘူးပဲဟာဘော။ မြင်မှုတော့မြတ်စွာဘုရားတာမှာဒီတတိတွေမြင်ရတော့သူကအာရဝဏဖြစ်ပြီးကြီးကျူးမြတ်စွာဘုရားမြတ်စွာဘုရားရဟန်းတော်တွေတတိတွေကိုသုံးနေဆုံးမတာပါဖြင့်အမှန်ကောင်းပါပြီလေအမှန်ကောင်းတော့သုံးနေဆုံးမခြင်းဖြင့်သုံးနေဆုံးမပြီးတော့ထားပါပြီလေတဲ့ဒီလိုကြောင်းတယ်တဲ့ဘယ်နေရာကကြည့်တယ်ကြည့်တယ်ဒီခါလေးမြင်တတ်ပြီးမွေးပြီးတော့နေနေတာပဲ။ ကြီးကြီးကဘုရားတွေကလည်းပဲတတိယပင်ဆုံးမတာဟာဘလောက်ပဲနေမှာပါပဲတဲ့နောက်နာဂကာလမှာပေါ်လည်းမဲ့ဘုရားဆိုတဲ့ဘုရားတွေကလည်းပေါ်လာလို့ရှိရင်ဒီလိုနေမှာပါပဲတဲ့မြတ်စွာဘုရားလိုပဲအတော်နဲ့ဆုံးမပြီးကျိုးစားတိုင်းနေမှာပဲဆိုပြီးတော့သူကကြီးညိုလို့ချီးကျူးတယ်ကြီးကျူးတာနဲ့ပါဗျာသမ္မာသမ္ဗုဒ္ဓသန္တရာပရဝိုင်းတဲ့ဒီဥစ္စာဒီပြိဋ္ဌာန်ထဲမှာတချို့က ရဟနာပုဂ္ဂိုလ်တွေပဲအဘောကုံခံရဟနာဖြစ်နေတဲ့ပုဂ္ဂိုလ်တွေတဲ့ကိလေသာကိုကင်းခြင်းတချို့ကလည်းအနာဂါနေပဲတဲ့တချို့ကလည်းဗရာဂါနေတချို့ကလည်းဗုဒ္ဓဘာနေပဲတရားတို့ရနေတဲ့ပုဂ္ဂိုလ်တွေတဲ့ဒီပုဂ္ဂိုလ်တွေကတချို့ပုဂ္ဂိုလ်ကလည်းပဲသတိဓာန်လေးပါပွားရနေတဲ့ပုဂ္ဂိုလ်တွေတဲ့ဥစ္စာတွေသတိဓာန်လေးပါပွားရနေတဲ့ပုဂ္ဂိုလ်ကဟုတ်တယ်သူကသူကပိန်မွေ့ ဒီမွေးရမှာပေါ့သူစားကိုလှုပ်ရင်လှုပ်တာတွေမှတ်ရမှာကိုခေါင်းလှုပ်ရင်လှုပ်တာမှတ်ရမယ်လက်လှုပ်ရင်လှုပ်တာမှတ်ရမယ်ဟိုမော့ရင်မော့တာကြည့်ရင်လည်းကြည့်တာမှတ်ရမယ်မြင်ရင်လည်းမြင်တာမှတ်ရမယ်စကားပြောကျင်ကြရင်လည်းပြောကျင်တာမှတ်ရအောင်ပြောရင်လည်းပြောတာမှတ်ရအောင်ပဲဆိုတော့တရားနာမှာဆိုတော့လည်းစကားတွေပြောလို့ဖြစ်မလဲလို့အဲတော့တရားလည်းပဲအများအားနှုတ်သွင်းရှုမှနေတော့စကားပြောကြလည်းမရှိပါဘူးသူတရားသူအများအားရှုမှနေရတယ်ဒါတော့သတိဓာန်တရားပွားများနေလို့ရှိရင် ကိုမူရနှုတ်မူရတွေအကုန်လုံးပင်မွေ့နေတာစိတ်တောင်မှမမြင်ရလို့ပဲစိတ်လည်းပင်မွေ့နေတာပဲအကုန်လုံးအကုန်လုံးကောက်အဲအဲ့ဒါကြီးပြောတော့ပေးလေးတွေကနေပြီးတော့တဖြည်းဖြည်းသွတ်ဆိုတဲ့ဆက်လာတဲ့အခါမှာအလုံးစိတ်ဖြစ်လာတယ်တခါကစပြီးတော့ကြောက်သာမုံလေးသင်ပြားတဲ့သိကောင်းတာပါပဲလူလောကကြီးမှာလူတွေဆိုတာစိတ်တွေက ကောက်ကြည့်ဆင်းလဲပါတယ်ဒိဋ္ဌာန်တွေများစိတ်ဟာတောက်မှတ်တယ်တဲ့သူတို့ဟာအာမဆောင်မှုတဲ့အာမဆောင်မှုတဲ့သူမြင်းတို့နွားတို့သူသခင်ရှင်တဲ့သူအဲကြည်ကြည်လူလူရှိတဲ့ခါကြည်ကြည်လူလူရှိတဲ့လိုက်ပဲကြည်ကြည်လူလူမရှိတဲ့ခါလည်းမရှိတဲ့လိုက်ပဲဟိုပေါ်ပြတယ်တဲ့သူကတော့အာမဆောင်မှုတဲ့လူများကဒီလိုမဟုတ်ဘူးတဲ့လူတွေဆိုတာကတော့စိတ်ထဲကနေပြီးတော့ မကြီးညိုပဲနဲ့လည်းကြီးညိုခြင်းရောဆောင်းခြင်းဆောင်းနေတာပဲလေသူအစကနေကြီးညိုခြင်းရောပြောခြင်းလည်းပြောနေတာပဲဒီပြင်အလုံးအလုံးသူကမဆောက်မှဘူးအဲဒီတော့မဆောက်မှတဲ့လောကကြီးထဲမှာအရှင်ပြရပြီးတရားတွေသုံးနေသုံးမှတာဆောက်မှတဲ့တရားတွေတိဋ္ဌာန်တရားတွေမကောင်းတယ်ဒီတရားတွေကဒီတရားတွေနဲ့အားထုတ်တယ်လို့ရှိရင်စိတ်တွေကဆောက်မှပြီးတကလားကောင်းပြီးတော့သွားတယ်။အမှန်ကောင်းတဲ့တရားတွေပဲတဲ့တတိတော်တို့လူဝင်မယ်လို့လည်းပဲ ဒီသတိကတရားတွေကြံခါကြံခါတော့အားထုတ်နေပါတော့ဗျာလို့သူကပြောတယ်အဲ့ဒါတူပဲဒါတရားစီတဲ့သူတို့ရောက်ခဲ့တဲ့ပုဂ္ဂိုလ်တွေမှာပါပဲဒါပေမဲ့လည်းသူတောင်မှသူကြံခါကြံခါအားထုတ်နေဘုရားတဲ့ကအဲ့ဒီလိုကြောက်တာကိုအဲ့ဒီလိုကြောက်တာထောက်တာတော့ခုနရဟန်းတော်တွေဆိုတာကတော့ဒီသတိတာတရားတွေသူအများအားပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုအများအားပွားများအားထုတ်ပြီးတော့နေတော့မြတ်စွာဘုရားတရားဟောလိုက်တဲ့အခါဟောတဲ့တရားကလည်းပဲမြတ်စွာဘုရားဟောတဲ့တရားဆိုတော့အမှန်တကိုရှင်းလင်းပြီးတော့ ပြီးတော့မိမိတို့ဣဇာတရားနဲ့လည်းကာယပြီးတော့ကြာနေတော့ဒီတွင်မှာတရားနဲ့လည်းပဲရှုမှတ်ပြီးတော့ရဟန္တာတွေစိတ်ကိုညတာဟောသိစရာအကြောင်းကအများကြီးရှိပါတယ်။တရားသာနေကြားနေရတရားဟောတဲ့သကလုံးလေးတွေကိုကြားရအဲဒီသကလုံးလေးတွေအနေတွေတွေပေါ်လာဒီမှာပီတိတွေဖြစ်တာကိုဒီကမြတ်စွာဘုရားဟောရင်ဟောရင်တခါလေကိုယ်ထဲမှာပီတိတွေဖြစ်အဖြစ်ဒီပီတိကရှုရမှာပေါ့။ဝမ်းမြေဝမ်းသာတွေဖြစ်ဝမ်းမြေဝမ်းသာတွေစိတ်ကရှုရမှာပေါ့။သင်ရတယ်တရားတွေ စိတ်ဓာနုပါဒနာဓမ္မနုပါဒနာတွေကအဲဒီပေါ်တာတွေကိုရှုရအဲရှုလိုက်တော့ဒီကျွင်းကျွင်းနဲ့တချို့ပုဂ္ဂိုလ်တရားဟောတာကတွေကသူကရဟနာပြင်မှာကျွဲလေပိုင်းတော့သူလည်းဆုံးမနေဖြစ်ပါလိမ့်မယ်နဲ့ဆိုတော့လည်းအကုန်လုံးစုပေါင်းဒေသနာပြယောတာနဲ့ဆင်းချုပ်လိုက်တော့ဒေသနာတော်ကြီးဆုံးနိုင်တဲ့တိဉ္သဘိက္ခုသာသာနဲ့သုံးပေါင်းသောရဟန်းတော်တို့ဒီရာဒီရာတဖို့နဲ့ပြည်တိုင်းသူကြည်ကြလေပြီတဲ့ရဟနာဖြစ်ပြီးပြောကြတယ်ဆိုတဲ့အကြောင်းကိုအထာရတာက ဖွင့်ပြပြီးတော့ထားပါတယ်အဲတတိဒါနာတုတ်လည်းပဲသုံးပါလေတဲ့ကဒီတစ်ခေါက်တော့သုံးပြီဒီမှာဘာဝနာရေးတဲ့ရောက်ခါစားတော့တတိဒါနာတုတ်တစ်ခေါက်ဟောတယ်အခုတစ်ခေါက်ဟောနှစ်ခေါက်ရှိသွားတယ်နောက်တော့နောက်တော့ကျောင်းကြီးတဲ့ခါကျမှဟောရမယ်တင်းတရားဟောရအောင်နောက်တင်းကြလို့ရှိရင်တော့ပရိသသမုပ္ပါဟောဦးမှာပရိသသမုပ္ပါမသားစရာကောင်းပါတယ်ဒီနေ့တဲ့တရားတွေနောက်တင်းကြပရိသသမုပ္ပါစပြီးတော့ဟောရအောင် အဲဒီကနေ့တရားသိရမှာဒီနေ့လည်းပြီးတော့မှာဝေဒနာခံစားရတယ်လည်းပဲဒီသီရဏသုတ်တံတရားတော်ယူဇနာကမသာဓမ္မသမနာကုသကစေရနာရဲ့သွမ်းအနုဘော်တို့ကြောင့်ဒီကုတရားနာပိသဘောင်တော်ကောင်းတို့ဒီသီရဏတရားဒေသနာတော်နဲ့ဟောကြားရထားတော့လေးပါးသောသတိဌာန်တရားတို့ကိုပေါ်မြင်အားထုတ်နိုင်ကြသည်ဖြစ်၍မိမိတို့လိုရှိရသောမညာပူညာဖြင့်နိဗ္ဗာန်ချမ်းသာများကိုလင်းမြန်စွာဆက်ရွက်ပြီးမြတ်မောပြုနိုင်ကြပါစေကုန်သတည်း ပါ